ဒီကိစ္စမှာဒီကိစ္စဆံကြပုံရတယ်ဒီကိစ္စဆံကြချက်ဝါသွားရှိပြန်တယ်ဆံချက်ဝါတို့ဒီကကိစ္စကိုခံရတာရှိတယ်ဒီရှင်ဘုရားကဘုံမကြီးသမသာဝဘုံတော်ကြီးကြီးလာတော့ကိုရှင်ဘုရားတောင်းကြီးဒီရှင်ဘုရားကမာကြီးကနေရာထွက်သွားတယ်နေရာထွက်သွားခဏဘာလို့ဘုံတော်ကြီးဘယ်ကြီးရဘွေတော်ကြီးသာနာနေနေဒီနေ့လာရောက် ဝဲဆိုတာတော်တော်ထုံလုံးပါမှာတော့ထုံလုံးပါမှာတားရတာညာဟင်အထုံလုံးပါရလားဟင်တံပူပူဟင်ဒီကြောင့်ဒီလိုဆိုရင်ဟုတ်ကလားဘာလို့ပုံလုံးပွေအဲ့ခါဝဲတော့ကောင်းပါရှိမှာလို့ဖြစ်တာဟင်အဲ့ခါဝဲလေကောင်းတာရှိဘူးဖြစ်တာဟင်ဝဲတဲ့ဝဲလေးမှာအဲ့ခါဝဲဟာကောင်းဆုံးဖြစ်တာဟင် ကျန်တဲ့ဘာဘွဲညာဘွဲဒါတွေကဘာခေါ်မလို့ဗျာဖရာတို့အမြင်နဲ့ဆောင်ထားရင်မပုံမင်းကြီးဖို့လုပ်တဲ့ဟာတွေကဘဝင်ပြောက်တဲ့ဝေရီကြီးတဲ့အိခါနဲ့အဲဒီမျိုးတဲ့ဘွဲဟာခေါင်းဆုံးပဲသူကြောင့်မင်းကြီးကခုနတော့မိကြီးကိုပြီးပါဖြစ်သွားတော့မှာတော့ ကြည့်တော့မနစ်ထားဘူးဒီကြည့်လာတော့မှတော့အာရုံရမိုင်းနေမိုင်းနေမှာမိုင်းလုံးမိုင်းလင်းလိုပဲပြတော့သုံးရတာကိုဝါလာတောင်းတန်းရတာမျိုးပြန်ကလေးအာဟဲ့တောင်းတန်းရတာမျိုးပြန်ကလေးဟဲ့အဲဒီရဲ့ဒီဓာကြီးရောက်လာတဲ့ခါဟုတ်ဆရာ ကာမဘုရားတွေတော့ကဥကျင်ပေါ့လို့ထင်တယ်အဲဒီဟာဥကျင်ပေါ့ပြီးရဲ့ပါဆောင်ချက်လူဥပိကြီးကရောက်သွားလို့လေဟင်ဥကျင်ပေါ့ကြီးကိုအများဆုံးမျောတာဗျာဟင်ဘာဖြစ်လို့ကြာရတာလဲပြီးတော့ခေါ်ပါများတယ်အလုံးများသူတို့နေရာကြတော့စုံဘောပုံစံဖြစ်နေတယ်လူမျိုးစုတစုကိုခေါင်းဆောင်တင်ထားလိုက်တယ်ဟင်အဲခေါင်းဆောင်အောက်မှာလူမျိုးလေးတွေလက်ခွဲကိုပြန်ပြီးပါ ပြန်ပြီးကြားပေးထားတာပေါ့သူကဘာလို့ဝါတာတော့အမှသူကအမှအခုကောက်လိုက်ကောက်ရတယ်မထိန်ကောင်းလားဘာဖြစ်လဲမဟုတ်ပြတော့ဒီရှောခေါင်းဆောင်ပြတော့ဟုတ်မအေးဆိုဘာလို့မျိုးစုခေါင်းဆောင်ကတူတယ်အခုကောက်ဒီကောက်ခဏအေးဟိုလာလို့မရဘူးဆိုတော့အောက်ခံဟုတ်ဆိုတော့အောက်ခံဟုတ်မအေးကောင်းရအေးကောင်းရဒီမောင်တော်ပါလေအေးခင်ဗျားဒီကားလေးကောင်းဘူးကျင်ပေါင်းမဟုတ်ဘူးရှင် ဒီလျှောကောင်းတယ်ဒီလျှောကသူကနန်းတွင်းကဖြစ်တယ်ဟိုမိဖုရားရဲ့အတိတ်ကဖြစ်ရာကရှုံးတဲ့မိဖုရားကဒီတက်ထွက်တယ်အဲ့ဒါဒီလျှောမျိုးအဲ့တော့ဆင်းနေမှာပေါ့ဟင်ဟိုပဲကြတော့ဒီဆိုးတယ်ဒီဆိုးဆိုတာလေဒီဆိုးရရမပြေဒီဆိုးပြတာဆိုးလေအဲ့ဒါပဲဒီဆိုးလေအဲ့ဒါပဲဘုရားတို့ကဘာဟူတာ သူတို့ဆန်းဟိုတရုတ်ကိုဘာသာပြန်တော့ကြားပြီးမဟုတ်ဘူးဘုဆိုးအောင်ထွက်လာတာဟင်ဒီကလောက်ဘူးပါလေပါဟင်အဲ့တော့သူတို့လည်းဟိုလီရှောနဲ့ဆင်ခြင်းမတူဘူးပြီးတော့လီရှောကလမ်းပစ္စည်းတွေ့တာတောင်ကောက်လိုက်မှာအဲ့ဒါဘုံဘုံလောက်ပြီးကောက်လိုက်မှာဟုတ် ဘုရားတို့သူ့ဝန်နဲ့ရှန်တောင်းတဆုံလာပြီဆိုရင်သူတို့ဘုရားပွဲဘူးဗျာအဲဒီမှာလာမှာကြာရတာဒီအများကြီးဘုရားဘယ်ဘာဖလာတို့ပိုက်ဆံဒီတို့ပါတို့အမြင်မတော်လို့ရှိရင်ဘေးမှာထပ်ခဲ့ပါရွှေ့ထားခဲ့ပါလေယူတော့သွားလိမ့်မယ်ထင်တယ်လေလျှောတတ်တယ်နော်ဟေးလေလျှောတတ်တယ်အဲ့လိုရှိပါလေအမျိုးမြင့်ဗီဇာတတ်တယ်ဖို့ဗျာ ဟုတ်နော်ဒီသာတတိအရေးကြီးဆုံးဘုရားအဲငရုတ်ကောက်ဖို့ငရုတ်ဒီလို့လို့မရဘူးဘုရားဟင်ဟင်ပြီးတော့ဟာလာငရုတ်ဒီကိုလည်းကျင်းလို့လို့မရဘူးဘုရားသူဒီသာတဲ့သူတတိဟုတ်နော်အဲတော့ရှင်ဘုရားများကတော့တောင်ထမ်းပေါ်မှာလူမျိုးစုံနဲ့သာသနာပြုပါလားလူမျိုးတစ်မျိုးရဲ့ရိုးရိုးဗီဇာကိုလည်းဒီချက် ဘာလို့ပြလက်လာမှန်ပါပဲနော်ဟုတ်ရှမ်းနဲ့လာဟုတူလို့လားမတူဘူးနော်အဲလာဟုနဲ့လီလျှော်တော့မတူဘူးတူနော်ဟင်အဲ့တော့ရှင်ပြရဲအဲ့ဒီမှာကိုပြုမဲ့တာလားပြုရမဲ့တဲ့အောက်ကပုဂ္ဂိုလ်ကိုသူတို့ရဲ့မျိုးရိုးဘီကာကိုလီလာအရေးကြီးဆုံးပဲနော်ပြီးတော့ဘီဇာဉာဏ်ရှိတယ်လို့သူတို့သင်္ဘောဉာဏ်လည်းရှိသေးတာ နော်ပင်ကိုညီကတော့ဘဝဆက်ဆက်ကပါမှာဘူးဒီသားညီကတော့အဲအခုဘဝမှာဒီလူမျိုးဖြစ်လို့ဒီဒီသားဖြစ်လာတာဟုတ်ဗျအဲတော့မျိုးရိုးရင်ရှိတယ်ဘုရားပြီးတော့ဒီသားညီရှိတယ်ဘုရားလေလာပါဘုရားဟင်အဲတော့သူတို့ဒီသားညီကိုအဲ့ဒီညီမြင်ရမှာနော်ညီညော့ရိုင်းညာဖြစ်မှရင်ပါလေညီကိုညာဖြစ်အောင်လုပ်ရ ဟုတ်တယ်မပြီးတော့ဘုရားတပည့်တော်တို့ဟိုစိတ်ရင်းဝင်တော့ဖြင့်ဒါကဟိုဗုဒ္ဓဘာသာအဲဒါကမုစလင်ဒါကခရစ်ယာန်နာမည်ခံရှိကြတာအဲတော့ဘုရားတို့တခြားကနတ်ကနေပြီးသုံးဖို့ခရစ်ယာန်ကနေပြီးတခြားဘာသာကနေပြီးဘာသာပြောင်းလာတယ်လူလုံးတဲ့တဲ့ကြီးနာမည်ခံနဲ့မပြီးနိုင်တော့မှန်ပါထဲတဲ့အစာထဲရအောင်ပါ အဲ့ဒါရှင်ဘုရားတို့တောင်းနော်ရှင်ဘုရားတို့သာသနာပြုတွေတောင်းတောင်းပေါ်မှာသာသနာပြုရမယ်ရှင်ဘုရားတို့ကိုလျှောက်ထားကြမှန်ပါသုံးနော်အသာထေးရမှာနော်ဒီတိုင်းနဲ့ရှင်ဘုရားတို့မပြီးပါနဲ့ဘာသာခံယူထားတယ်ဒါကတော့ဗုဒ္ဓဘာသာဖြစ်ပြီးမပြီးပါနဲ့သူဘုရားတပည့်တော်တို့ဘာသာခံဝဲကျင်ပါတော့လူပိုက်ကြီးကလှမ်းပြီးတော့ငါနေဘုရားတပည့်တော်တို့ဝေဖန်မိတာမှန်ပါ ဓမ္မပရိယဥထေလိုက်ကိုဘုရားတော်ကလူပိုင်ကြီးခေါ်လာသူကလည်းဟိုတော့ဝိပုတရားတော်ရဲ့ဟိုတောင်ကောက်တရားတော်နဲ့ဝိပုတရားတော်တပည့်ချင်းသူတပေါ့ဝိပုတရားတော်ကယဟန်ဘဝကနေလူထွက်သွားရင်အဲ့ဒီလူနာမည်ဘယ်တော့မှအဲ့လူမှအဲ့လူပိုင်လောက်ခန္ဓာဘုံကတော့ပိုက်စားအလေးနေ့ကနေနောက်ဆုံးသွားတော့ပိုက်စားတယ် မှန်ပါတို့ဆွဲတာဆွဲနေလုပ်ပြီးဆိုတော့မှန်းတာတော့အကန့်စီတော့မရောက်သေးဘူးပေါ့ဗျာအေးအဲဖရာပြီးတော့ねဘာအတူတင်ပဲဖြစ်တဲ့သူသူတွေသူတပည့်တွေအဲ့ဒါတွေကအတူတူနေကြတာဘူးအဲ့ဒီဘုရားတော်ကိုစာချပေးတဲ့ဘုရားတော်ဖရာဒီပင်ရင်အဲ့ဒီမှာလူထွက်တာဟုတ်ဒီဝရာကနေလောက်အောင်ဖြစ်သွားတော့ဘုရားအဲတော့မှလောက်အောင်မခေါ်ဘူးဟဲ့လူမတောက် လူမိုက်လုပ်လိုက်ဟုတ်ဟုတ်ပြောမိုက်တာတော့ခန်းတာတော့ဟုတ်ပြီအမိုင်းနဲ့ခံလည်းတဲ့သူပွဲအောင်တော့ကျတော့ဟင်အဲဒီဟိုဦးထိလိုက်လာလာနဲ့ဘုရားတော်ကယေစီပြီးပြောတာဝိသုဘုရားတော်ဘုရားကြီးကတော့အင်းအလင်းကနေပြီးအမော်နဲ့ပြန်ပြီးနောက်ဆုံးသွားတာဟိုလူမိုက်လို့ခေါ်တယ်ဗျာဒိုးတကာကြီးကိုဒိုးကဘယ်လိုခေါ်မှာဒိုးပြီးတာ တပည့်တော်လည်းလူမိုက်ပါဗျာဘာသာခံဝဲကျင်းပါမယ်ဆိုတော့ပါပြောလို့ဘာသာခံဝဲကျင်းပါလို့လူလူဦးရေတော့တိုးတာမှနဲ့ညာဦးရေတိုးဖို့လေလူသေးသေးဆိုတာမှာဟင်အဲအဲ့ဒီမှာသူကံဆိုးရင်တော့အဲ့ဒီဘွဲမှာသူတက်ရတာဖရာသူဖရာတပည့်တော်တို့ကအရှင်ဖရာတို့လိုခက်ခဲဟိုလိုလိုတော့ဟုတ်ဘူးဗျာအဲ့ဒီ ဘုရားတပည့်တော်တို့ဘာတော်များသူတို့ဟာသူတို့ပညာထားတာကိုလာဝရွာပေါင်း26ပြီဒီလျှောမှာအဲလိုတောင်ကျင်နာကိုရေဆင်းတဲ့နေရာကိုဘာလို့လွယ်မှုဖြတ်တဲ့နေရာမှာလေအဲဒီနောက်ပွင့်ရှိသလားဗျဟင်ဘုရားတော်6ဟန်းနေလွယ်မှုဖြတ်တာလေနာကုပဲလားဟိုနာကုမဟုတ်ဘူးနာကုကလုံခဲ့လေသင်လိုက်သင်ပြီး6ပြီးပဲ6ပြီးဟိုပဲဘူး ဟိုလွယ်မိုးဘက်ကိုတက်ရတာလေမှန်ပါဗျာဟင်အဲ့ဒီကွင်းထဲမှာသူတို့ကိုယ်တိုင်ဖုဒ္ဓဘာသာဖုဒ္ဓဘာသာဆိုကြီးညာတာဘုရားတော်နဲ့ဘာဆိုင်ဘူးမှန်ဘယ်တော့ခိုင်းတာလည်းမဟုတ်ဘူးမှန်ပါဗျာသူတို့တပါဝလည်းရောက်အဲ့သူတို့ဖြစ်တာဟုတ်တော့ဒါနဲ့အဲ့ဒါရန်ကုန်ကတကာကနေပြီးတော့ထိုက်ထိုက်တန်တန်ဂုံပြုတ်ခြင်းပါတယ်ဘုရားဆိုတော့ဘုရားတော်လည်းအင်းဝိဇ္ဇာကိုဘုရားညာနာကိုအင်းကောင်းတာပဲအင်းဝိဇ္ဇာတော့မိနေတာဘာဒုက္ခရောက်လိုက်တာ အဲ့ဒီကသာခဲ့ရတာအဲ့တော့ဟိုကနိုင်ငံတော်ကြီးကလည်းတက်လို့မကောင်းတော့လူမကြီးကိုယ်စလဲလို့လိုက်တာအဲ့ဒီတော့ကဟိုနိုင်ငံတော်ဥက္ကဋ္ဌရဲ့ဂျမ်ဘေးစုဦးထဲမှာလူမကြီးပါတော့ဟုတ်ဟဲ့ဒေါက်တာမင်းတင်မုံတို့ဦးတောင်းလွင်တို့လေဦးကျော်ထုတ်တို့လေဟုတ်တယ်ဟုတ်တယ်အဲသူသူဟိုဒေါက်တာမင်းတင်မုံလည်းသူနဲ့ငယ်ဆုံးနေပါပါဗျာသူကဘုရားရှင်နဲ့လာခဲ့ရတာဟဲ့ဟိုကလည်းတိုင်းမှုတော်မတည့်ရဘူး ဘုရားတို့တိုင်းမှုရဲ့လက်အောက်ခံမဲ့တဲ့ပါမှန်ပါအော်တော့တိုင်းမှုကိုယ်တိုင်ဦးစီးတယ်ဆိုတော့ကတော့ပြောမှာပေါ့ဟင်အဲ့တော့လူကြီးတွေကခေါင်းဆောင်ပြီးသူတို့တရားတာအဲ့ဒီမှာဘုရားတို့ကဖီးပြီးတော့လူမကြီးထုတ်တော့တာကျို့တို့တိခုတ်သမားကတော့တိပင်ဖြတ်ပြီးယူမိတတ်နိုင်ပုံသုံးလို့ဖို့ပုံဖွင့်ဖို့ကခင်ဗျားတို့တာဝန်ရုပ်တာဝန်မဟုတ်ဘူးဟင် ပင်လဲသမားကတော့သစ်ပင်လဲမှုတော့ပဲရှိမှထင်တယ်ဟင်ဘယ်တော့တနိုင်မလားသစ်ပင်လဲမှုရတော့တနိုင်ပါလေဒါလေးကိုဟိုလိုဘုရားတို့ဘုံပုံလို့ခေါ်တာဟုတ်ပုံတောင်လို့ဟင်ပုံတောင်လို့ခေါ်တာဟုတ်ပုံထောင်ကြရလေပုံထောင်ပုံထောင်ဟုတ်တော့အဲ့ဒီပုံလုံးရတော့ဒါကဟိုဘယ်လိုပုံဒါကဘယ်နဲ့ပုံဒါကတော့ဘယ်လောက်ပုံကြည့်ပြီးချဖို့တောက်ဖို့ဟာ တောက်ကဘုံဘုံဘုရားဘုံဖွင့်သမားမှန်ပါဘုံဖွင့်သမားတာဝန်ကျုပ်တာဝန်မဟုတ်ဘူးအဲအဲ့လိုပြောလို့လိုက်တယ်ဟုတ်နော်အဲ့တော့ခဲခဲပေါင်းမျိုးများစွာနဲ့တွေ့ပါလိမ့်မယ်ဗျာပြီးတော့ဘာလုပ်လို့ပါဗျာကိုလုံးမဲ့အလုပ်နောက်ကူလှည့်ကြည့်ပါဖျားတွေ့ရင်ရေတင်းတင်းမှာတော့ကိုနောက်လှည့်ကြည့်လို့ဖျားမတွေ့ရင်စဉ်းစားတော့ဖျားကိုလုံးသားဒီဖျားဆုံးမနဲ့တိုက်မတိုက် ဘုရားလက်ကြည့်တာထင်တယ်လက်ကြည့်တယ်ဟုတ်တော့ဟင်ဟိုပြောပြီးဘုရားဆုံးမနဲ့ခိုင်ခိုင်ဒါဘုရားလက်ကြည့်တာနော်အဲလူဘုရားလက်ကြည့်လို့ဘုရားဆုံးမနဲ့ခိုင်တယ်ဆိုရေရေတင်းတင်းလုပ်ခင်ဗျာဘာမှမကြောင်ကြနဲ့ဘုရားသူ့ဆိုင်ရာဖြစ်ပုံရှိတယ်ဘုရားဟင်ဘုရားတို့လုပ်ဖို့မလိုပါဘူးဟုတ်နော်ဟင်အဲ့ဒါလိုလေး လူမိုက်ကြီးတော့ပြောလိုက်တယ်ဗျာအဲတော့ရှင်ဘုရားတို့ကအဲ့ဒီဘီလာညင်းလူလူညင်းတာဘုရားမှာနော်ပြင်းပြန်တော့ဘီလာကလည်းဘိဗနာပါရဲ့တုတ်တွေးမှာတာပြီးသားဗျာဘီလာညင်းပါလေပါနေပါပါဘုရားတွေးလာပါဘူးဒါကြောင့်စိတ်ကွာတွေးလာပါလေစိတ်ကွာဟုတ်တယ်နော် အဲတော့ရှင်ပြတို့ဝေဝေလေးရနိုင်ပါမယ်ရပါဘူးဟုတ်တော့ဒီတော့ရှောက်ထားနေကြရှိပါသေးတယ်သူ့ညီချင်းကိုကိုယ်ညီကိုညီထားတယ်ကိုယ်ညီမတည်သူ့ညီနဲ့ကိုယ်ညီတိုက်နေတာနဲ့ရှင်ပြတို့ဘာမှမလုပ်ဘူးဟုတ်တော့ဟုတ်တော့ဒီသူ့ညီ ရှင်ပြန်လို့သိနေလို့ရှိရင်ကိုယ်ညီကိုသိတာဟုတ်နော်ဒါမှမညီညီတဲ့ရှင်ပြန်လို့တိုက်ပြီးဘာလို့လုပ်လို့ရပါဘူးဟုတ်တယ်ဒါရှင်ပြန်လို့တော့မတော်ဘူးလူမျိုးရဲ့ကတိတရားကိုအရေးကြီးတယ်ကံဘယ်တော့မှတော့ဖြစ်ပါဟုတ်နော်ပြင်တဲ့နေရာမှာသူ့ညီကိုပြင်ရမှာဗျာဟုတ်နော်သူ့ညီလေးကိုအဲ့တော့ညီငါလည်းဘုရားတို့လျှောက်ထားသလို ဟိုမိဘရဲ့မျိုးရိုးကနေပြီးတွေးရနေပြီးတော့အဖေတွေကူလာတယ်ညင်ဟင်ပြီးတော့သူ့ဘဝဆက်ဆက်ကကူလာတယ်ညင်ရောဗျာပါမနောအဲတော့ရှင်ဘုရားတို့ဘက်ကစိတ်ရှိရမယ်ဒုက္ခဘလောက်တွေ့ခိနာဘုရားနာဘုရားစကားနာထောင်းမယ်ဘုရားဘုရားဟောတိခံတော်ဟင်ဒီခံရတာပဲ ဘုရားတပည့်တော်ဟူမဟုတ်တာလေးကြီးဆောင်းအောင်ဘုရားတော်ဥပေဒေကဟိုအမင်းကောင်းကြီးတို့နဲ့အတူတူလှုပ်လှုပ်ထားပါဗျာသူတို့လှုပ်တော့တနေရာသွားလိုက်လဲဒုံကြတာကြောင့်ဒီတော်စေတောင်းစေအစေခံရသူကောင်းမောဒုံမကြလူဒါမကြလူမရှိအဲတော့ကြတော့စိတ်ပြတ်တာပြီးတော့ဘုရားတော်ဥပေဒေက အေးအေးဓမ္မဝိပဿနာဓမ္မဝိပဿနာအားထုတ်တာအဲ့တော့ပြောဆိုပဲအဲအောင်မင်းတော်ကြီးလည်းတွေ့တော့ဘူးတော့သာသနာပြုကိစ္စတခြားကိစ္စတခြားနေရာတွေလွတ်လို့ပါလွတ်ပါဖျားတည်တည်အဲသာသနာပြုကိစ္စတော့တပြည့်တော့မလုပ်ပါနဲ့။အောင်မင်းတော်ကြီးက တရားရှုမှနေရာကြီးဖြတ်ဆိုလည်းလုံးလေးမော့ချင်တယ်ဟင်ဘယ်လိုသာနာဘယ်လိုသာနာလို့ပါဟင်ဂေါရမသာနာပါဗျာဂေါရမတော့ဟောကွာဟိုသေနမနာကလူလည်းကောင်းဒါသူလေးရတဲ့ပိုက်ပါလို့ကောမပြောဘူးလားကွာဟုတ်ကဲ့ဟင်ခင်ကြီးလည်းကောမနေဘူးလားကွာဟင်ဟင်ဟုတ်တော့အမျိုးဆုံးထင်တယ်ဖယားရှိကခံသွားပြီးပြီလေ ဖရာတို့ခုခံနေရတာဖရာတဝက်မရှိသေးပါဘူးမရှိပါဘူးသိတော့မရှိပါဘူးမရှိသေးဘူးလားဟုတ်တယ်နော်ဟုတ်ပါနေမနော်နေပါဘူးဒီအဲ့တော့ပြောလေဘောအောင်မင်းအောင်ကြီးကဒီအဖေတံခံရသေးတာနေငါပါဖို့လို့တော့ပါဟုတ်ကလားနေအဖေတံခံရသေးတာနေငါပါဖို့လို့တော့ပါလို့ဆိုတယ်ဒီဟုတ်ကလားဒီကျေတော်ရှင်ဘုရားတို့ဒီခံမှု ရေးကြီးပါပြီးခံနိုင်ရင်ရှင်ဘုရားတို့မြင်ကအလိုလိုဟုတ်ပြီးတော့ရေးကြီးတာတတိပဲဗျာဟင်ဘုရားတို့ခုလိုအဲပြောနေရောပြောဆိုခုလောက်ကလေးကိုမနှူးမနှက်ဖြစ်နေတာကိုအဲ့ဒါတတိကြောင့်ဘုရားတို့တော်တော်ရိုက်နာပါဒါဘုရားတော့ခေါင်းမာတယ်အဲ့တော့တပုထုသမားဟင်ဒါလုံမယ်ဆိုရင်ဟိုဘုရားတို့ထုံသံက ဒီဟာလုံးလို့ရှိရင်ဘာအခက်ခဲရှိမလဲဘုရားတော်အဲ့ဒါရင်စဉ်းစားဒါလုံးရင်ဘာအခက်ခဲရှိနိုင်တယ်လဲအဲ့ဒါပြန်စဉ်းစားတယ်ခကြီးသွားရင်လည်းဒီသွားရင်ဘယ်လိုခက်ခဲရှိနိုင်တယ်လဲအဲ့ဒါပြန်စဉ်းစားအဲ့ခက်ခဲရှိတယ်ဒါတွေတွေ့နိုင်တယ်အဲ့ဒါခံနိုင်မခံနိုင်ဒုတိယမေးခံနိုင်လို့ဆိုရင်တော့ဘုရားတော်နောက်ဆုံးတယ်ချေချင်တာဖြစ်ပြန်ခရာကတောင်းပါကြတော့ ဒါဘုရားတော်စိတ်ပြောတာဟိဟိုမလုတ်ခင်ကအခက်ခဲကိုရင်စဉ်းစားပါဒီဟာလုံးလိုက်ရင်ဘယ်လောက်ကြီးအောင်မယ်လို့အောင်ချက်ပဲတော့မှစဉ်းစားနဲ့သဘောပေါက်တယ်ပေါက်တယ်ခက်ခဲစဉ်းစားထားတဲ့ပုဂ္ဂိုလ်ကအခက်ခဲနဲ့တွေ့ရင်အရင်ပဲဖြစ်တယ်ဟောစာတွေကဒါငါစဉ်းစားထားပြီးသားပဲတုံလို့မလားဖေ တုံလို့တော့နော်ဟင်စာကလေးကငါဒါစဉ်းစားထားတာပဲအခက်ခဲမစဉ်းစားပဲနဲ့အခွင့်အရေးစဉ်းစားတဲ့ပုဂ္ဂိုလ်ကခက်ခဲကြုံရင်ခွက်ခွက်လို့ဆုံးမတော့ဟုတ်နော်အခွင့်အရေးရာပေါ့ရာလမ်းကြည့်ပြီးလုပ်တဲ့ပုဂ္ဂိုလ်ကအခက်ခဲမခံနိုင်လို့ကြုံရင်သူကခွက်ခွက်လို့ဆုံးမတော့အကြေ၍ရာပေါ့ရာလမ်းစဉ်းစားလို့စဉ်းစားတဲ့အတိုင်းဖြစ်ပါမှာ သူကအရေးမရှိတယ်လို့ပုတ်လားပုတ်တော့အေးအခက်ခဲစဉ်းစားတဲ့ပုဂ္ဂိုလ်ကအဲ့ဒီမျောတဲ့မမျောတဲ့အတိုင်းကိုဖြစ်ချင်တာဒီဖြစ်လာရင်အမြတ်ကြီးတယ်ဖေဟာအဲ့ဒါလည်းရှင်ဖေဟာတို့တော်မောသာသနာပြုမဲ့ခြင်းများများလိုအပ်တယ်ထင်လို့ပါဗျာနော်ကြုံပါဗျာကြုံပါဗျာတရားတွေပြီးတော့များအဲ့ဒါမြေတာစဉ်းစားပါလေအခက်ခဲကိုမြေတာစဉ်းစားပါလေ ကြုံတွေ့ရင်ဆိုင်ရမယ့်ဒုက္ခကိုပြေတာစဉ်းစားပါတယ်စဉ်းစားလို့ခံနိုင်ပါတယ်ဆိုမှဘုရားတော်လုပ်ပါတယ်ဟုတ်နော်ရှင်ဘုရားများလည်းကြုံမှာပါပါကြုံမှာအမျိုးဆုံးကာမအမျိုးဆုံးဟုတ်နော်ပြီးတော့ဘယ်ဟာနဲ့တွေ့တွေ့ငြင်းခုံမရှိပါဘူးငြင်းခုံရင်နိုင်လဲရှုံးမှာရှုံးလဲရှုံးမှာဟင်ငြင်းခုံနဲ့တွေ့ရင်ကငြင်းနာနေလိုက်ပါအဲ့ဒါအကောင်းဆုံးအနိုင်ဆုံးပဲ ဟုတ်နော်ဟင်တာနာပြုဆိုတာတော်တော်ခင်းရင်မာတယ်သွေးကြောင်းကမာနော်ဟိုမိဘကနေပြီးတော့ဆင်းလာတဲ့သွေးကိုကြောင်းအောင်မှာနော်ကြောင်းနိုင်ပါမလားဒီကားကိုသူတရားအဲရှင်ပြဦးမိုင်းပြင်းကြီးများတော့မရပါဘူးဟင်ဒီကြောင်းနိုင်ပါမလားဗျာဒီကြောင်းဗျာကိုကိုယ်တိုင်သာသနာတည်အောင်အရင်ကြိုးစားဖျားနော် ပြီးတော့သာသနာပြုတဲ့ပုဂ္ဂိုလ်များကြတော့ဘုရားတပည့်တော်များဘုရားတေကြီးရတဲ့နေရာလုပ်ခဲ့ပါဆိုဂုံတော်မြတ်တာရေးကြည့်လို့ဘုရားဂုံတော်လည်းရှင်ဘုရားတို့ကုစုရနေပြီးနေဘုရားဟင်ကုစုရနိဖာရနိမျိုးရှိတာမဟုတ်လားဟုတ်တော့မေတ္တာဟောဗျာကုစုရနိဖာရနိမျိုးရှိတာပဲကုစုရယုံလေးနဲ့မဟုတ်ဘူးကိုယ်စိတ်ကိုပိုက်ကိုညင်ကိုအရင်ပြင်ထားရပါတယ်မယ်ဟုတ်ပါဘူးကိုယ်တော်နဲ့မေတ္တာ တန်နိုင်ရင်တော့ရှင်များတို့ဝိပဿနာဆုံးဆုံးပဲဟုတ်ဝိပဿနာတော့တွေ့ရှင်တာနဲ့တွေ့ဖျားသူကအနာတ္တနေပေါ်ကထိုင်ပြီးတော့နေတာဘူးဖျားဘာတွေ့တွေ့သဘောပဲတုံ့လို့ကောင်းတာတွေ့လဲတုံ့လို့ဆိုတာတွေ့လဲတုံ့လို့ဘူးဟင်အဲ့ဒီအနာတ္တပေါ်ကထိုင်နိုင်ရင်ဘူးကောင်းဖျားအဲ့ဒီအနာတ္တကလည်းပဲဖျားတို့အော်ဖိုင်အနာတ္တနဲ့မရဘူးဖျားအော်ဖိုင်အနာတ္တဆို ရှင်ဘုရားတို့သာလို့ဆိုတမ္မတနာပေါ့တမ္မတနာမှာတွေ့တဲ့အနာတ္တနဲ့ရှင်ဘုရားတို့မခံဘူးဟိုတင်္ခါရုပ္ပခါမှာတွေ့တဲ့အနာတ္တကြောင့်မှရှင်ဘုရားတို့တက်တော်လို့မရှိဘူးဟုတ်ညီပြန်းကကြွသွားတဲ့ပုဂ္ဂိုလ်ဒီဟုတ်တယ်ထင်ပါမှန်ပါဟုတ်ဟင်ရှင်ဘုရားတောင်းလို့လို့ဟုတ်လားရှင်ဘုရားကလောလောတောင်းကြီးတာမဟာတောင်းကြီးတာဟုတ်ကလားတောင်းနေလို့ပြပါအဲတောင်းကြီးတာကအဲခဏကြီးရပါ ဟုတ်ပါဘူးဘုဘုဘုရားကဘုရားအိန္ဒိယအာအိန္ဒိယလို့ဘာရှာနေလဲဟေးအဲကိုဒီပါကနေတခြားဒီပါသွားပြီးလူမျိုးစုံနဲ့ဆက်ဆံတဲ့နေရာမှာကိုလူမျိုးတစ်မျိုးလုံးအတွက်ကိုတာဝန်ခံနေရပါလေဘုရားဟင်ဘုရားတို့ပြောနေတာဆိုရင် အိမ်သုံးပစ္စည်းအတွင်းချအပြင်ချမသုံးနဲ့ဆိုတာအများတော်ပြောလို့ပြောထားရှိတယ်အိမ်သုံးပစ္စည်းတော့အင်းကိုအိမ်ကသားပြောမရပြောရတော့ဘယ်သူဘယ်လိုပြောပြောဒါနဲ့မရတာမရကတော့အခုဟိုစိတ်ဆိုးပြီးမတော်ဒီခေါင်းလာကြအဲ့ဒါမျိုးလမ်းနဲ့သွားမပြောနဲ့ဟင်ကိုရရွာပြောနေကြဟိုမြို့နယ်သွားမပြောနဲ့ကိုမျိုးနယ်ပြောနေကြဟိုလူများတိုင်းသွားမပြောနဲ့ဟုတ်နော်သူရဘူးနော် တူပါမလားဗျာပြီးတော့ကိုယ်လူမျိုးသုံးနေကြဘူးသူများလူမျိုးသွားမသုံးနဲ့ဒလေချင်းဖျက်ချင်းမတူကြဘူးဟုတ်နော်ကိုကဒါအကောင်းပြီမဲ့သူ့အတွက်ကြဆိုရင်ဆိုနေမှာလေဟုတ်ပါမလားဗျာအဲ့တော့ရှင်ဘုရားတို့အပြောတခုချွတ်ချော်သွားရင်အဝေးကြတော့ဒါဘသူตาလေးလို့မသိဘူးဗျာဗမာလေးတယောက်လုတ်သွားလိုက်ပုံကတော့မှန်ပါဗျာ တစ်မျိုးလုံးထိမယ်ဟုတ်ကဲ့ဟင်အင်းလေးနဲ့တောင်ကြီးဆိုတော့ရှမ်းနေကြီးတဲ့ထင်တယ်ဟိုရှမ်းနေလောက်သွားလိုက်ပုံကတော့ဆိုကိုတပါးတည်းနဲ့အကုန်သွားပြီးထိမလားဟင်ဟုတ်ပါမလားဗျာဟင်အဲ့ဒါလေးလည်းအမြဲတမ်းသတိထားရကိုတပါးကိုတူအပြောမှားလို့အလုံးမှားလို့ဆိုရင်ကိုနောက်ကအကုန်သွားမှာရှင်ဘုရားတို့ကြတော့သာသနာ့ဝန်ထမ်းဖြစ်တော့ ရှင်ဘုရားတို့တပါးကချွတ်ချော်သွားရင်သာသနာပါအထင်သေးခံမယ်မှန်ပါအဲ့ဒါလေးလည်းတတိထားပါဘုရားရောက်တော့ရောက်ခါမို့ရှောင်းရတာပါကဲရှင်ဘုရားတို့ရှောင်းလို့လားရှင်ရှောင်းပါဘုရားသိတယ်မရှိပါဘူးသိဟုတ်ကဲ့ပါဒါကသာသနာပြုလုပ်ငန်းတွေစီနေနေကိုကြီးစောင့်ရှောက်ပေးလို့နေတာ ဩဗျာကိုအာကိုကိုဗျာသူများအာကိုရင်ကိုတတိနေတတ်တယ်ဟုတ်တော့ဟင်သူများအာမကိုနဲ့သူများအာကိုရင်ကိုတတိနေတတ်ပါတယ်ကိုတတိကိုအာကိုပါဟုတ်တော့ဘုရားတော်ဆောက်ထားလေးဆောက်ထားလေဟိုတရားဓမ္မတွေဆိုရင်ပြောလို့ပြောတာရှိပါလေဘုရားဘာသာမှန်သမျှဘုရားယုံကြည်ပြီးသားပါဟုတ်နော်ပြီးတော့ဘုရားဟောတရားလည်းယုံကြည်ပြီးသားပါပဲ ပြီးတော့ကိုယ်ဆရာသမားကိုလည်းယုံကြည်ပြီးသားပါများသောအားဖြင့်ကိုယ်တတိကူကြယုံသေးဟုတ်ပါဟုတ်တယ်လားဟင်ဟုတ်ကဲ့ကိုယ်တတိကူကြယုံသေးတယ်အဲ့ဒီမယုံလို့ပဲယုံယုံလို့ပါခုနဘုရားတော်ရောက်ခဲ့တဲ့စကားတွေပါပြီးသားပါရှင်ဘုရားဘာလို့ပါတော့လုံချင်တာလို့နောက်ဘုရားလက်ချင်တာရှင်ဘုရားနောက်မှာဘုရားရှင်ရေးရေးတင်းတင်းလို့ပါ ရားတို့တို့လာမစောရဘူးအကုန်လုံးကအရှင်ဘုရားတို့စီမှာပိုင်လို့ပါဘယ်သူမှအရှင်ဘုရားတို့မှန်တာလုံနေသူခြေတော်ကလုံနေသူဥပိ္ပခမဖြစ်ဘူးခင်ဗျာဟုတ်ဗျာဟင်ရှင်ဘုရားတို့ရေတင်းနေနာလို့ဘုရားတပည့်တော်များမှာမဟုတ်ခုလျှောက်တာသူ့ဆိုင်ရာတွေအများကြီးပဲဟိုဟိုရောက်ဒီရောက်ဆောင်အောင်မယ်ဆရာတော်ဥဒိဋ္ဌိလာကဘာသာနာပြုလေ အဲ့ဒါဘုရားတပည့်တော်များဥပိသိမ်းနဲ့တော်တော်ရင်းနှီးကြပါလေဘယ်တော့ရံခံမောတော်မှာသူပဲနာရကဖြစ်နေတာပါပါဟုတ်ဗျာသူအမိန့်ရှိဘူးလေသူကအရှင်ဘုရားတဲ့များတာမလားတော့မသိဘူးအင်္ဂလန်သွားတာရှင်ဘုရားကမိုင်းရင်းလေးလောက်မှန်ပါဗျာဟိုကအင်္ဂလန်ဟင်ဘယ်သူကဘူးခဲ့မဲ့ထင်လို့ ရှင်ဘုရားတို့လိုကြောင်းမရှိဘူးကံမရှိဘူးကျွေးမဲ့လူမရှိဘူးသူဟာသူအစာရှာပြီးတော့သာသနာပြုပါဟုတ်နော်ဘယ်တော့ခင်မဲ့တယ်နော်ဟိုဘာပေါ်လူနေတိုက်မှာအခန်းလေးနှားပြီးနေရပါတယ်ဟုတ်နော်လူနေတိုက်မှာအခန်းနှားနေရပါတယ်ဟုတ်ဗျာသူကသာသနာပြုမယ်ဆိုတဲ့စိတ်နဲ့သွားဖြစ်တာကတော့ဗျာပထမကျော်ပွဲရတော့ ဘယင်ကငါအပေါ်ကပြီးတယ်သူကအောက်ကယူပါမှာတော့မယူဘူးအဲ့ဒါသာဖြစ်တယ်အဲ့ဒါလေးပြောဖို့လာဘူးအင်္ဂလိပ်လိုမတတ်တော့ဟိုမေးဒီမေးလို့ကဟိုဟိုအကူကြီးခေါ်ရသူဒီကူကြီးခေါ်ရအာဟိုရှာရတော့ဗျာအဲ့ဒီမှာငါကိုယ်တော့နိုင်ဘူးလုံးမယ်ဟင်ဟိုအရှင်အာရိသဝန်သားရဲ့တပည့်ရင်းဗျာအရှင်အာရိသဝန်သားတော့ရှင်ဘယ်လိုပြီးပြီးသားဟုတ်ပါလဲတော်တော်တက်တဲ့ပုဂ္ဂိုလ်ကြီးပါဟင်ဟုတ်ကဲ့ဗျာ ဟင်ရှင်ဘုရားတို့ရန်ကုန်မှာဆိုရင်အမေရှင်ဗျာဟုတ်ပါဟုတ်ပါဘုရားတို့ normal ကြောင်းကြီးရှိတာလေမှန်ပါရှင်အာရိဇဝန်သားကြောင်းပါအဲအဲ့ဒီသူတပည့်ရင်မှာသာသနာပြုလို့တစ်နှစ်မှဖြည့်သိမှုကဘာဖြစ်ဖြစ်တာမှန်ပါအဲ့ဒီမှာဒီအရှင်အာရိဇဝန်သားလည်းဟိုဟိုပါပေါ့ဗျာအင်္ဂလန်ကဟာနိုင်ငံသားရေးဝန်ကြီးလာပြီးမိသားစုခံတယ်သူတပည့်ကိုလာပို့ပေးဖို့ လေအဲ့တော့ဟိုကအေအင်္ဂလန်ဘုရားတို့နာမကျားရေးဌာနလည်းသူ့ကိုသွားမလားပြန်မလားသူတို့ပို့ပြပါမယ်တော့တယ်သူသွားတာဒါနာပြုဖို့တော့ခုကဘာသိဖြစ်နေရှင်ဘုရားလည်းဘလို့ပေါ့ပါပါဟုတ်ကလားဟုတ်ကလားဟင်ဟင်ရှင်ဘုရားလည်းသိဖြစ်တာအဲဒီမှာသာဘုရားလည်းမရှိဘူးဗျာ ဘုရားတော်ဟိုကခေါ်တရားခေါ်ဘုရားခေါ်ခေါ်ပြန်မလိုက်ဘူးဗျာအဲ့ဒီမှာသူသူ့ရဲ့တိတ်ခါသူ့ရဲ့အကျင့်သူ့ရဲ့ရည်ရွယ်ချက်ကိုအာရုံပြုပြီးသစ္စာဆိုပါတယ်ဗျာဖြစ်နိုင်ရင်ရှင်ဘုရားတို့ပါလို့အတိဋ္ဌာနဲ့လုပ်ပါဗျာအတိဋ္ဌာနဲ့သစ္စာတိုက်ပါတယ်ကိုလုတ်တဲ့အဋ္ဌံတာတာအာယုံပြုပြီးသစ္စာဆိုပါဘယ်သူမှမနေလို့မရပါဘူး အဲဒီမှာသူ့မှာစားစရာလည်းမရှိတော့ဘူးသူဒီကိစ္စဒီကိစ္စလာပါတယ်ဒါကိုအများသိပါစီပေါ့ဒါမှန်ပါဟင်အင်းအင်္ဂလာမှာဗုဒ္ဓဘာသာနတ်မရှိဘူးခင်ဗျာတေခါနတ်ကတော့တင်မယ်တင်တော့ဟုတ်နော်အင်္ဂလာမှာဗုဒ္ဓဘာသာနတ်မရှိပါဘူးဗျဗုဒ္ဓဘာသာနတ်စင်မရှိပါဘူးဗျဟုတ်တယ်နော်ဟင် တနာရီလောက်ကြာတော့တကားလာခေါ်ဖွင့်ကြည့်တော့ခရိယံဘုန်းကြီးဖင်းဟိုလမ်းလျှောက်ရင်းနဲ့လမ်းမှာဟိုမျက်နာတော့နည်းနည်းတားမိတပေါ့ဗျာတော့ခုဆက်တာတော့မရှိဘူးလို့ဆိုပါတယ်အဲ့ဒါကတကားလာခေါက်တာခါတော့တော့ဩခင်ဗျာပြန်နေဘူးလားလို့ဆိုဒါကြုံပြန်နေဘူးဘောင်းဖေးမရှိသေးလို့လားဟာမဟုတ်ပါဘူးဟင်ဟင် ခိုင်ခမားမှာအခုစားเสียရှိသလားလို့မေးတယ်ပေါ့စားเสียရှိတာမရှိတာတော့မသိဘူးကျိုးတဲ့ထက်မှတပဲပြီးပဲကြာတော့တယ်လို့ပြောအမှန်ဟင်အဲ့ဒီမှာလေ oh my god ဆိုပြီးတော့လက်ဆွဲပြီးသူ့ရဲ့ခရိယံကြောင့်ခေါ်သွားတယ်အဲ့ဒီကနေဟိုခဲဟိုဘုရားတော်လန်ဒန်မြို့ပေါ်မှာဘုံတနေ့ကိုအချိန်ပေါင်းများစွာဂျာမန်ကကျဲတဲ့အချိန်ကျတော့တော်ရဲမှာရှိတဲ့သူ့ရဲ့ဟိုခရိယံဘုရားရှိခိုးကြောင့်သူခေါ်သွားတယ်အဲ့ဒီမှာဘုရားတော်အစီကံ နှစ်ယောက်နဲ့ကိုသူ့ကိုထားပြီးပါတယ်ဟုတ်ဒါဟိုပါလာဒူလိုလားဖေဒီတော့ဖုံဖုံကြီးချင်းလားဟင်ဟင်ဟောရသူ့ဟာတဲ့သူဖြစ်သွားတာနော်ဟုတ်နော်ဘောပေါက်ပါလေဟင်အဲ့ဒီအနေဒီဗျာအဲ့ဒီမှာလောကတော့ကဘာစစ်တီတဲ့ဝဲဟိုပဲအဲအဲ့ဒီမှာလည်းနေရာကြတော့အာနာမပေါ်ဗျာဟုတ်နော်ဟင် ဟိုလိုဟိုပါရီလိုက်ရေတန်စီရေလို့ဒီယာရီလိုက်တန်စီရေလို့အဲဒီဘုံပြလာရှင်မရမလုပ်ပါနဲ့မလုပ်ပါနဲ့သူကလည်းမနေတာဘူးဒီဘုရားဒီတိုင်းတိုင်းသာအဲဒီမှာသူနာပြုတဲ့ကိုဝင်ရတယ်လို့ဆိုပါတယ်ရှင်ဘုရားတို့နာမည်ကြီးတဲ့ဟိုနိုင်တင်ကြီးလို့ဆိုတာအဲဒါလူနာသူနဲ့ဟိုတွဲပြီးပေးနေကြလို့ဆိုပါတယ်အဲလောက်ထိလုပ်ခဲ့ရတာဒီအဲဒီကနေပြီးမှနောက် ဟိုကဘာစီပြီးမှသူဒီဘုရားဘာသာသင်္ကန်းနေပြေးနိုင်ပါလေမှန်ပါဟင်အဲ့လောက်ထိလိုရပါတယ်ဘုရားဘုရားတော်လျှောက်ထားတာတော့ကိုလုံးစီရာရှိတာရေးရေးတင်းတင်းလုံးပြဟင်အေးမျောတော့မမျောနဲ့မျောလို့ကတော့မလားဟုတ်နော်ကိုလုံးစီရာရှာကိုရေးရေးတင်းတင်းလုံးပြခုနကလိုခက်ခဲရှိသစ္စာဆိုနေဆိုပြဉာဏ်နာကသူ့ဘာသူဖြစ်တာဘုရားဘုရားတို့ကလည်းရောက်လျာအခက်ခဲနဲ့ပေါင်းစုံနဲ့လောက်ရတော့ ကေဘာကြောင့်ဘုရားကြီးပြီးတော့ဆရာဘုရားမင်္ဂလာအားထုတ်နေရှင်ဘုရားတို့ဒီတိုင်းကြီးထိုင်ရုံရှိမှာဘုရားတပည့်တော်များသတိတတ်နေတွေ့မခံရပါဘူးဟိုမှာလည်းရှင်ဘုရားဆိုင်ဖို့ကြီးတွေတွေ့ပါလိမ့်မယ်ရှောက်မှဆိုလို့ရှောက်ရတော့အပူပြောမှဆိုလို့ဘုရားတပည့်တော်များဒီမှာအားထုတ်ခြင်းဖြင့်ရှင်ဘုရားများ တရားမရနိုင်ဘူးဘုရားတော်နေရာက နာမည်ပြည့်22ဦးထဲမှာတဦးပါတယ်ဟင်ဟောတော့ဆက်နာမည်ပြည့်78ဌာနထဲမှာဘယ်တော့တဌာနပါတယ်ပြီလားအာဝါဒောသကုလံလာဘံကဒောကမေသပိသကံအဒနံညာတိအာပါရောဒါတော့ဣတိတိတိရသဆိုတာလေမဏိအတ္တတရားသမားအတွက်မဏိအတ္တဆိုတာအိမ်မှာအာဝါဒောသမဏိအတ္တရာ78ပါးရှိကြီးရောနေရာမဏိနဲ့ဗျာ တိုက်ကြီးပါကြီးသွားနေတော့လေနာနာခန္ဓာများတဲ့အတွက်စိတ်မငြိမ်ဘူးကြောင်းတဲ့လည်းမနေနေတယ်ဖေ။ကြောင်းတဲ့ကြတော့လည်းဟူဟာမပြည့်စုံ၊ဒီဟာမပြည့်စုံဖြစ်တယ်။ဒီကြောင်းအိုလည်းမနေနေတယ်ဖေ။ဘယ်ဟာမှဖိမချဘူး။နင်းနာတော့ဖိချလို့လား။နာမနီးရလည်းမနေတယ်ဖေ။အဲ့ဒါဆိုလည်းဟူဟာသူပြောသွားတာကြားဒီကဒီပြောသွားကြားရှင်ဖေဘုရားသမားကြီးရှိမှာ။မှန်ပါ ပြီးတော့ချီးမွမ်းလူပြောများတဲ့မတရားဘူးဆိုဘုရားတော်ကနာပါငါဘုရားတော်လည်းကနာပါငါတဲ့ပါလေဗျမနေအပ်တာတဲ့ဒီလောက်ကြီးဆိုကြလို့ရှုံနေဖေလိုလုပ်တရားရမှာညနေတိုင်းမှာဖေလိုထူချောက်ဖို့လူတည်လို့လားဟင်ဖိတ်ငိမ်မှရလားဟင်ဟင်ရရှိဖိတ်ငိမ်ရင်အာယုဖိတ်ငိမ်မှရဟင်ပြီးတော့ဘုရားတော် တဘာယခုနှစ်ပါးရှိကြလို့ဒီကိတာတိပဲဟင်တဘာယခုနှစ်ပါးရှိရမှာလေအဲ့တော့ဟိုရိတ်တာကြီးများကြတော့တဘာယကိုမရှိဟုတ်ကဲ့သူကဒါတစ်ခုတော့လောက်ထားတာဟုတ်ကဲ့ဟင်ပုဂ္ဂလာတဘာယတောင်းတာမန်ကုလိုပရိကမဆိုထားနဲ့ယောဂီချင်းတောင်းအမှားဖိတ်ဖိတ်မှတ်တတ်တဲ့ပုဂ္ဂိုလ်ပေါ်လာတယ်လို့သာဆိုပဲယောဂီချင်းတောင်းဒီလိုအပြင်လူကတော့ သူတို့မျက်နာကြည့်ထားလည်းကိုဘုရားတို့ပူတက်သွားတယ်သူတို့တော့အပူဝင်းနေတဲ့စိတ်အပူဝင်းနေတဲ့စိတ်ဓာတ်ပိုင်ရှင်ကိုဘုရားတို့မကြည့်ရဘူးကြည့်ရင်ဘုရားတို့မျက်လုံးကနေတစ်ဆင့်အပူပူတာဟုတ်ဗျာအဲအဲအဲ့ဒီဟာအပူအပူမခံရအောင်ယောဂီချင်းကြည်တာတောင်းအမှန်စိတ်တဲ့ပုဂ္ဂိုလ်ကြည်မှဟုတ်ကိလေသာကဈာမခုန်ဘူးလားဟင် အဲ့ဒါမျိုးမာတယ်ရှင်ဘုရားရဲ့အဲပြီးတော့တပ်ပါရကလည်းဥထုကလည်းသူဟာနဲ့သူတို့တင့်တော်လာကြီးတယ်ပါဗျာဘောဓနာဟိုကတော့ဒါတွေစောင့်တွေးနေတာရှင်ဘုရားကြီးလက်ဖေးစားယူပဲဖဲတော်မှာစီရထွက်ခဲ့ရတာလေလက်ဖေးစားခဲ့တာဘုရားဒါဆိုဒါတခုပဲပြီးတော့အဆောင်မှုရှိတယ်ဘုရားအဆောင်မှုကနေပြီးဒီယောဂီတွေကိုထိမ့်နေတဲ့အတွက်ရှင်ဘုရားတို့ ဟိုကိုလာပြီးစကားပြောသူမရှိသလိုကိုကလည်းသူများသာစကားပြောတယ်ပြီးတော့ဘုရားတော်တော့စကားပြောခါမှာဆိုလို့ကူတခါနဲ့မှပဲနေတယ်နေမထွက်ဘူးပြီးတော့ဘုရားတော်ကတခုချင်းတခုချင်းမျက်ရှိလူရှုပ်နေလူရှုပ်တဲ့ဘက်ကဘယ်တော့မှသိညာကမ္ဘာမရှိတာမဟုတ်လူရှင်းတဲ့နေရာသွားအဲလိုလုပ်ထားပြီးတော့ည10နာရီဆိုရင်ဘုရားတော်ယောဂီဆောင်တွေကုန်ကျင်းကြတာပေါ့ဘုရားအိတ်ကြတာပေါ့အဲဒီခါကျမှဘုရားခိုးထွက်ပြီးတော့လူသိညာကမ္ဘာမရှိဖြန်တာ မှန်ပါပြီးတော့မနဲ့3နာရီတောင်ဆိုမှယောဂီရထားတာဘုရားတော်တစ်ချက်ထိုးတော့ကတာထားပြီးတော့သင်္ညာဆောင်နေပြီသူတို့တောင်ဆိုတော့ဘုရားတော်ခန်းထဲရောက်သွားပြီအဲလိုကိုခိုးခြင်းတခိုးကြောင့်လောက်ခဲ့ရပါဗျာဟုတ်နော်အဲတော့အဲလိုစနစ်တကျနဲ့ပြီးနိုင်တဲ့ရိတ်တာကိုရှင်ဘုရားကိုရောဖေရောသွားအပ်ပါဘုရားကိုအလိုရိတ်တာကအသုံးမချပါဘူးဘုရားစိတ်ကအခဲမှန်ပါပါညင်မနိုင်တော့ ထော်တိထော်နေနဲ့အဲ့ဒီညင်းဟိုဆရာဖြစ်သူကမာငေါ့နေရတာနဲ့အဆောင်အဆောင်ရောက်တော့အဆောင်ကမာငေါ့နေတာအငေါ့ခံရမယ်ဟုတ်ကလားဟေးဟေးဒီချိုးချိုးပြန်ပြီသူကလည်းသူစီးနဲ့ကန်နဲ့လိုရတာသူ့နေရာရောက်သူစီးကန်တိုင်းကိုကလိုရပါလေဟုတ်နော်ဟေးအဲရှင်ပြအဲ့ဒီကအဲ့လိုယောဂီအထိန်နေရာကိုဟိုစားတဲ့တောက်တဲ့နေရာတဲ့ရှင်ပြအထိန်ရှိလာတယ် အရှင်ဘုရားမှမှပါပဲဆိုင်ရှင်ဘုရားဆရာသွားတိုင်ပြီးပြီဟုတ်ပေါ့ဟိုကျွေးတဲ့ပုဂ္ဂိုလ်ကအကုန်လုံးလိုက်ကြည့်နေတာလေဟင်အလမ်းပေါ်တဲ့အရှင်ဘုရားကြီးကြီးကြောင်ကြီးကြီးသွားရင်တွေ့တဲ့ယောဂီကသတိပြီးပါယောဂီမှတ်လို့နေပြီယောဂီမှတ်လို့နေပြီအဲလိုလုပ်တော့အောင်နာဖို့နော်အဲတော့ဆရာသမားကအငေါ့မခံရအောင်ကြတော့ကိုညီကိုနှိမ်သွားတာလေ ရားသမားပြင်နာတာပြင်ပေးတာသာသဘောပေါက်ရှင်ဘုရားခဏလေးနေရသူတို့သွားနေကြလားဟုတ်တပည့်တော်တို့ကဟုတ်ဘူးသူကဘာပြောနေလဲကိုလုံနေကြဇုတ်ပေလောက်ထားအဲ့တော့ဟိုကြဆရာနဲ့ညာဖြစ်ကြပါသူခိုင်းတာကတမျိုးဘုရားတော်ကတော့ကိုလုံနေကြအတိုင်းကိုဖိလုပ်နေတာလေဟင်ဘုရားလည်းပြောညာတော်ကတော့နေ့နှစ်ချက်ထိုးကိုအလုပ်ပေးတရားပေးပါလေအလုပ်ပေးတရားဆိုတာအလုပ်လုပ်ဖို့ပေးတာတည်းဟုတ်တယ်နော် သူဘာပြောတာငါဘာလုပ်နေတာတော့ထီလက်မတိုက်တယ်လို့ဘုရားတော်နာပါတယ်ထီလက်မဆိုတာကပေါက်စင်တယ်လက်လက်မတက်လက်မဟုတ်ဘူးလားသူဘာပြောတာတော့ငါဘာလုပ်ထားတော့ညာတော်အားဖြင့်တပတ်တွင်ကတော့တမာရိရရရအကြောင်းဟောနေကြတာပါပဲဖယ်ရက်ကြော်ခဲ့ရင်တော့ပညာဖွင့်ပေးမဲ့ပုဂ္ဂိုလ်ပညာစကားလမ်းကြောင်းပေးပါတယ်ပညာမှာ ဘုရားတို့ရှိကနေဆွဲပါတယ်ဘယ်တော့မှနောက်ကမတုံးဘူးတရားတို့ဝရိယတို့ကိုနောက်တွန်းတရားဟောပါတယ်ပညာကိုရှိဆွဲတရားဟောပါတယ်တဲ့တဲ့ဘယ်တော့မှမပြောဘူးဟင်အေး तू ပြောတာနားထောင်တာပရိယမဟုတ်ဘူးလားမှန်ပါပါ तू ပြောတဲ့အတိုင်းကြည့်ရင်ပฏิပတ်မဟုတ်ဘူးလားမှန်ပါပါဟင်ပရိယဆိုသူပြောတာနားထောင်တာပြောတာအဲ့ဒါပရိယပဲဟုတ်တယ်နော်ဟုတ်ပါသူတို့ကဒီနေရာသွားဖို့ပြီးသားဘူးဗျအဲ့တော့သွားဖို့ပြီးသားဆိုတော့သူတို့ကသူတို့သွားဖို့တဲ့လမ်းအတိုင်းပြောတာမှန်ပါ အဲ့တော့သူကဒီကနေ့ဒီအရှင်ဘုရားကိုဖွင့်ပေးရမယ်ပုံကိုဆိုအရှင်ဘုရားမနဲ့ကအစစ်ခံခဲ့တဲ့ဟာတွေအဲ့ဒီထဲမှာပါနေတယ်ဟာဒါမှမနဲ့ကအစစ်ခံခဲ့တဲ့ဟာပဲတူကိုတခါတလေအဲ့လိုဖွင့်ပေးရမယ်ပုံကိုတွန်းဆွဲရမယ်ပုံကိုဘက်ကိုမနဲ့ကသူအစစ်ခံခဲ့တဲ့ပုံကနေပြီးတော့ဟောနေတာဟေးသဘောပေါက်ပါလေဟုတ်နော်အဲ့ဒါ ဟောတာဟိုဘုရားတို့အလုံးအလုံးလုံးဖို့ပေးတာမဟုတ်ဘူးလားအဲ့ဒီမှာဘုရားတပည့်တော်တို့သူတို့ဟောပြောတာကခုနကပြင်ပြီးတာဟောတာခေါ်မလို့ဘုရားဟိုရှေ့ကိုသွားဖို့ရာလမ်းပေးတာဘုရားရှင်ဘုရားတို့အစိတ်ခန္ဓာက ပြတာတာနော်ရှင်ဘုရားကအစိတ်ခံလိုက်ရင်ဒါဆိုယောဂီပါလို့ဟိုတို့ရရှိယောဂီပါလို့လည်းဘယ်တို့ဝရိယတို့တို့တဲ့ယောဂီဝရိယတို့ တတိနဲ့လည်းယောဂီတတိဘယ်လိုလုပ်လိုက်အဲ့ဒါပြတ်တာနော်ခေါ်ပြောတာနဲ့ပြတ်တာပြတ်တာကနေတိုင်းကိုပုံကြည့်တယ်ခေါ်ပြောတာကဒီကနေ့သူ့ပုံရှိတယ်ဟိုဟိုမှုရှိတယ်ဟုတ်တယ်နော်သဘောပေါက်တယ်အဲ့ဒါရှင်ဘုရားသဘောပေါက်ရင်ခဏလေးနဲ့ရအဲ့တော့နင်းနေချက်ထိုးခေါ်ရင်သူဘာခေါ်တာလဲငါဘာလုပ်တာငါမနေ့ကဒါငါမနေ့ကပြောခဲ့တဲ့စကားလုံးကြီးပဲနဲ့တော့သဘောသွားချက်ချင်းသိတာဗျ သိရင်ဘုရားတော်၄နာရီကြာရင်ဘုရားတော်ကပြောင်းလို့သူပြောတဲ့အတိုင်းဆိုဘာလုပ်မလဲဟုတ်နော်သူပြောခဲ့တာကသူတတယ်သူပြောခဲ့တာနားထောင်တာသူတတယ်သူပြောတာသဘောပေါက်တာစိတ်တတယ်ဘာဝနာကြတော့ကိုလို့စီရစီရကိုလို့ဟိုသူတကတက်ကနေသူကသူလာအောင်သူဟိုလိုပြောလို့ဟိုလိုလုပ်ပဲသွားမလုပ်နေနဲ့သဘောပေါက်ဟိုကသူတညာနဲ့စိတ်တညာရတယ်အဲ့ဒါကိုချိန်ခံထားလို့ဟိုကြတက်ကနေသွားပေါက်တာ ဘုရားတို့တို့တို့ဟာဒီလျှောက်ဖျားစီကိုညာတက်ခံပြီးဘုရားတို့တင်ကြောင်းပေးမှာကြောင်းဆောက်ဖို့ရလက်သမားတွေကတုံတုံတောင်းတောင်းနဲ့ဆိုင်ရဟိုထုရညာလေအဲ့ဒါဘုရားတို့ဆရာကဟောလက်စာရပြီးဖြတ်ဆိုမစီမဆိုင်ယောဂီတို့ကိုဘက်ကဒုံဒုံတောက်တောက်ခောက်နေတာမကြားဘူးလား တရားထောက်တဲ့ယောဂီကကြားပါတယ်ခင်ဗျာယောဂီတို့ကအဲ့ဒါနားထောင်လို့လာတာလားမဟုတ်ပါဘူးခင်ဗျာသူတို့ကတော့ယောဂီတို့နားထောင်ရအောင်ခောက်ပေးနေတာလားမဟုတ်ပါဘူးခင်ဗျာဒါပဲကူတရားသူပေါ့အဲ့ဒါညာဖြစ်အဲ့ဒီမှာဘုရားပါလို့ဟုတ်တာပဲသူလည်းသူ့လို့သူလုံတာပဲငါလည်းငါလုံတာလုံတာပဲဒီစိတ်တညာပေါ်လာတယ်ဟိုကြ ရှုွက်တဲ့ကြတော့ထီတာကထီတာတခြားပြီတာကပြီတာတခြားသူ့လို့သူ့လို့ဒါသူ့ကသူ့သွားမယ်တဘောပေါက်တယ်တဲ့တယ်မဟောဘူးမှန်ပါဟင်တဲ့တယ်မဟောလို့သူကဒီလိုပြောတယ်ဆိုတွေးပြီးမလို့ရဘူးကိုလို့ဖျားရှိလားကိုလို့ကိုကသုဒ္ဓညာနဲ့ဖိဒ္ဓညာနဲ့ဒီမှာတက်တဲ့နဲ့လာပွင့်တော့တာလေဟင်ရှင်ဘုရားတို့သူတို့ပြီးတဲ့ဥပမာတိုက်ဆိုရင်ဖရာကဟိုကြက်မကြီးလို့ဟုတ်ပြီးတော့ဥပုံကိုပေါအောင်လုပ်ပေးလိုက်တဲ့ပေါ့ ဟင်ဥပုံကိုပေါင်းအောင်လုပ်ပေးတော့ထဲထဲကအကောင်လေးကဒီဟိုအလင်းရောင်ကြည့်ပြီးတော့နှုတ်ပြီးနဲ့ဖောက်ဖက်ကလေးပေါ့ဟုတ်ကလားဟုတ်နော်ဟင်သူတို့အဟိုသူတည်တဲ့သွားပေါက်လို့ရပါဘူးလားမရပါဘူးဟုတ်ကလားဟုတ်ကဲ့အဲ့ဒါနေရှင်ဘုရားသဘောကျတဲ့ဤသဘောကျတဲ့ဤကအရှင်ဘုရားနဲ့ကြိုက်မဲ့ဤဒီသဘောကျဘုရားဤရှင်ဘုရားက ပညာကောင်းသူဖြစ်ခဲ့ရင်တော့မိုးကုတ်တော်တယ်ဗျာမိုးကုတ်ကပညာကဖွင့်တော့လွယ်လွယ်နဲ့ပြီးတယ်ဗျာဟုတ်နော်တမာရီကောင်းတဲ့ဟာမျိုးဆိုရင်တော့ဖရာတို့လေဒီနီပေါ့ဖရာအကောင်းဆုံးဖရာကိုကတမာရီအကောင်းတဲ့ပုဂ္ဂိုလ်လားတမာရီဘူသမာလားဟုတ်နော်ဝရိယဘူအကောင်းတဲ့ပုဂ္ဂိုလ်ဆိုရင်တော့ဝေဘူးနီလို့ချက်ဘူသွေးစုံလောက်တော့ဖရာစုံလုံးလို့လေဟုတ်နော်တရားကတော့သူက ဟိုစခန်းထဲမဝင်ခင်သူကဘုရားသူ့ဆောင်ရေးတာမှုစခန်းထဲဝင်တော့ထောက်ဖို့တာမှုတရားဘုရားကတရားဘုရားဒီစခန်းထဲမဝင်ရပါဘူးတန်တဲ့ဘုံငါးပါး၄ပါးတွေဝင်ရတာတတိလောက်တာရှိတဲ့ပုဂ္ဂိုလ်ကတော့ဘုရားတို့တတိပဋ္ဌာနီဘောဘုရားစာစာတဲ့သွားသွားတဲ့ကြီးရိုးရိုးတဲ့သေးပေါက်ပေါက်တဲ့တတိမလို့တော်ပြီတတိမလို့ရင်တွေးအောင်မလားမတွေးပါဘူးမတွေးသွားတာဟုတ်ပါ အဲ့တော့ရှင်ဘုရားကငါကဘာကောင်းမလဲကိုကိုကိုမေးပြီးခုလေးမျိုးလေအဲ့ဒါဘုံနဲ့တဲ့တာပြောတာဟင်ဟင်အဲဘေကတော့ဘယ်လိုလဲညာလိုလဲဆိုဒီသမင်းနဲ့မမလောနဲ့ကိုကိုရဲ့စရိုက်နဲ့ကြည့်ပြီးတော့ကိုစရိုက်နဲ့ကြိုက်တဲ့နီးပြီးကိုနဲ့တင့်တော်တဲ့နီးပဲဟုတ်နော်ပြီးတော့အပ်တဲ့နေရာလဲကိုရောစိတ်ရောအပ်ထားလို့ရှိရင် ဘုရားလိုစာပြောပြောရင်တော့ဆရာသမားကမညာမတာဆုံးမပိုင်ွယ်ရှိတယ်လို့ဆိုသို့တော့ဘုရားတော်ကကိုသာအတာစိတ်ကြခေါင်းပါကိုလုံးချင်တာလုပ်တာပဲမရဘူးရှင်ဘုရားစိတ်ပါအနိုင်ပါဘူးပြီးတော့ဗျာဒီဂုံတော်နဲ့မေတ္တာကြီးလုံးချင်တယ်အဲ့ဒါကြီးလုံးချင်တယ်ရှင်တော့ပြန်ပြီးတော့ဂုံတော်နဲ့ဂုံတော်မပွားရရင်အဲ့ဒါအမှားအမှားတွေပြပြတယ် ဟင်ရှင်ဖះကိုယ်ပဲဖြစ်နေတာလူငါဖြစ်ချင်တော့ကိုယ်ပဲဟုတ်ကဟိုဟိုလာကိုယ်ပဲဖြစ်ချင်ရင်စရင်ငါကဟိုဝါကစရင်တိုင်းစီအိမ်ကထွက်သေးစရင်တိုင်းစီနေလို့ကတော့ဘယ်လိုလုပ်ငါပဲငါပဲလားဖះတော့လည်းဟိုပတိတပါပါပတိနေကစားကြတာဖះတော့ပတိနေကသူကတမာတိကံမရပါတယ်ပညာတိရှင်ဖះမရနိုင်ဘူးသင်ပေးမဲ့ဆရာလည်းမရှိဘူး ဟုတ်နော်တမာရီတန်းပြီးတော့ပညာတက်ရအောင်ပါလေပညာကိုဂုံတော်ကတက်လို့ရလို့လားဟုတ်နော်ဟင်ဂုံတော်ကဘုရားတို့ပထမဆံဓမ္မရဲ့သူတောင်းပထမဆံတော့ရှိတာလေရှင်ဘုရားရဲ့အဲ့တော့ဘုရားတို့ကပညာထိတက်ရမှာလေပညာထိတက်ရမှာဆိုတော့ဂုံတော်ပွား၍တည်တဲ့စိတ်နဲ့ဟိုဘက်ကိုသွားပါဘုရားတို့ဆော်ရတာလေးတိတ်တော်ပဲထင်ရင်တော့ဆောင်းပါလူဘဝကမှန်ပါဗျာ ဘုရားတော်ကအဲ့ဒီပတိနဲ့လှုပ်ပါတယ်ပတိနဲ့လှုပ်တော့လိုချင်တာစိတ်ကိုယ်နဲ့နှုတ်နဲ့ကတရားခံမဟုတ်ဘူးအဲ့တော့တလုံးထိတလုံးပြအောင်ကြိုးစားမယ်ဆိုတော့တလုံးထိမှာစိတ်ကိုကတ်တာတမာရီယူတာမဟုတ်ဘူးဟုတ်နော်တလုံးထိတလုံးပြအောင်ကြိုးစားမယ်ကြိုးစားကြည့်ပါခုနှလုံးနဲ့မပူဘူးထွက်တာကြိုးစားကြည့်ပါဆယ်လုံးနဲ့မပူဘူးထွက်ပါလိမ့်မယ် မထွက်ရင်ကြိုးတင်တိုင်းကြောအဲ့ဒါကြိုးစားရတာပဲဒီတိုင်းကြီးဒလပိဒလမျောနဲ့အဲတရားရှိပါဟဘာဟလုံနေမျောလိုက်နေတာဘာမှမသိဘူးဘာမှမရဘူးဟုတ်တယ်ရှင်ဖျားဘာမှမရသေးလားဘာမှရတော့ဘူးလားဖျားတပီတော်ကနဝင်းကိုရင်များများဝိဇ္ဇာဖြစ်တယ်ဆိုပြီးတော့တရားရှိပါစိတ်တယ်ဖျားအဲ ပတိလောဘကြည့်ရင်လည်းပတိတောကလည်းကြီးတာပဲဖရာလောဘနဲ့တောကကဖဏတရားမဟုတ်ဘူးလားလောဘကရေတောကပါမှာပေါ့အဲတော့တရားရှိပါဆိုတော့စိတ်ကလည်းထိုင်မကြဘူးပေါ့ဖရာအဲ29ပါးလောက်ဆိုချင်းမျက်စိရသနာလားဒီမှာအံကျိတ်ပြီးတော့ငါပတ်ပတ်ကြံလေးအဲ80ပါးကြံလေးအဲ94ပါးပြည့်ဆိုတော့တဝဲကြံလေးတဝဲကြံလေး ဒီပါမလားဖေရှင်းတဲ့တပါလောက်ရောက်တော့ဝန်တာသိရှိတာပြီ29ပါးတန်တော့ဟိ29ပါးတန်တော့ဟိကဲပါမလားရှင်းနိုင်ပါမလားအဲဒီမှာဝေဘူးဆရာတော်ဘုရားကြီးအင်းလေးမှာတရားဟောကြွလာတယ်တူတူဖြောက်ကြပါဆိုယတိတပါးကမနှောနဲ့တိုက်ပြီးတော့ဝိဇ္ဇာဆိုတာဘာလဲလို့မေးပါတယ်ဆရာတော်ဘုရားကြီးဟောနေတာဟောနေတာတရားဖြတ်ဆိုကြလိုက်ပါတယ် အဲ့ဒီရပေကြီးကိုစောင်းပြီးသူ့ဘေးကပလင်ဘေးမှာသူကသွားထိုင်တာလေဟင်ပြီးတော့သူ့ကိုကော်စောက်ခင်ပြရတယ်ဟိုဘေးသားနဲ့လောတိုင်ဘူးဆောင်းဘလောက်မှနာကြည့်ရဆိုတာဟင်သူနောက်ကဟိုတရားနာလာတာလူစိတ်တော့ပါပါလေဘောတော့ခိုင်တာဘုခိုင်သူတောင်ဝိခိုင်သူနဲ့ပါအဲ့တော့သူကမနှောတိုက်ပြီးတော့ဝိဇ္ဇာဆိုတော့ဘာခေါ်တယ်မေးပါလိမ့်မယ်အဲ့တော့မျိုးနှလုံးလေးဖွင့်ပြီးတော့ငုတ်ကြိုက်ပြီးဟုတ်ပဲဘုရားတော်ကညာဘက်ကတရားမှန်နေတာ ဖြာဝိဇ္ဇာဆိုတာအထူးမဟုတ်ပါဘူးတဲ့တတိတတိတပီတဲ့ပြီးရင်အဲ့ဒါဝိဇ္ဇာဖြစ်ပါရောတဲ့ဗျလောအလိုက်တာဗျာဖြစ်တယ်အဲ့ဒီမှာလည်းရသေးကြီးတော့မသိဘူးဗျာဘုရားတော့အများကြီးဟာဟုတ်တာပဲငါလောက်ထငါမှမသိပဲသူများပဲလုံးလုံးသိမလဲကိုသိမှသူများသိမှလေသူများသိမှဝင်ကိုညီမောင်ပဲကြည့်ရမယ် ဟုတ်တယ်နော်အဲ့တော့ကိုယ်ပတိလောဘကြီးတော့ပတိသောကကြီးတော့ပဲရလိမ့်မယ်အဲ့ဒီကစပြီးတော့ငါတလုံးထိတလုံးပြီးကြိုးစားမယ်ဒီလိုသာတစ်ချက်ထိတို့တစ်ချက်ပြီးရင်ငါတစ်ချက်ဝိဖာဒီလိုသာတမနှလုံးပြီးရင်ဟင်တရက်ပြီးရင်တသက်လုံးပြီးရင်ဟဲ့ဒါပဲအဲ့ဒီကစငါတလုံးထိတလုံးပြီးကြိုးစားမယ်ကိုယ်ပတ်တယ်မပုံဘူးခင်ဗျတလုံးထိတလုံးထိကိုမနေမများ နေတော့ရုပ်ကြိုက်တယ်စိတ်မရှိဘူးထွက်သွားပြီမြာတော့စိတ်ကြိုက်တယ်ရုပ်မလိုက်နိုင်လို့မတည်ဘူးမနေမမြာအဲ့ဒါနဲ့ထွက်တယ်ဗျာခုနှလုံးထွက်တယ်စီဗျာမထွက်အောင်လုပ်မကွာဆိုပိုးထောင်ပြေးလိမ့်မယ်ဟုတ်ကလားမထွက်အောင်လုပ်မကွာဆိုပိုးတောင်ထောင်ပြေးလိုက်အောင်ပဲခေါင်းအေးအေးနဲ့သာကြိုးစားဗျာ နောက်တော့ရှင်းလုံးလောက်နောက်တော့ကိုလုံးလောက်မှာနောက်တော့ဆယ်လုံးလောက်မှာတော့ဆိုဟောတိတဲ့ဘက်ကညာညာညာညာလာတယ်ဟိုဘက်ကမတိတဲ့ဘက်ကနည်းနည်းနည်းနည်းသွားတာအဲဒါလေဒီအဲ့ဒါပြီးဗလားကိုပါပြီးရင်ပတိလေးရှိချပတိကြောင့်ငြိမ့်နေတဲ့စိတ်နဲ့ခန္ဓာဖြစ်ပျက်ကိုအနည်းဆုံး5မိနစ်ရှုပါလေခင်ဗျာနာဒီဝါကနေ ဒါကဟိုပိုင်ဘူးဗျာဟိုပါကငါဘူးဗျာဟင်အဲ့တော့ရှင်ဘုရားကလူငါဖြစ်ချင်တာလားကိုပိုင်လုပ်ချင်တာလားကိုပိုင်ဟုတ်ပါဆရာတော်တော့အဲ့ဒီတော့စခဲ့ရတာလေဟင်အဲ့ဒီကိုပါပြည့်ပြီကိုစိတ်ကိုပိုင်ပြီဟိုတပါးပြည့်တိုင်းပြည့်တိုင်းတလုံးတိတလုံးတိအတိတ်ထန်ထားတဲ့ပုဂ္ဂိုလ်ကပတ်ရင်မှားတာပြတယ်ပင်လေကောင်းကြော်တာနဲ့ဘယ်နဲ့ပတ်သွားကိုမျက်စိနဲ့မြင်အောင်ကြည့်တာ ကြည့်ပြီးမှနောက်ပတ်ကိုကူးအဲ့ဒါဘုရားတော့အများဆုံးမှားရတာတော်ပေါက်တယ်ဟုတ်နော်ဟင်ဒါကြတော့ဘုရားကိုကူးဖို့ပေါ့တိုင်းပါလေးကပြန်ဖြီးတတ်တယ်ဗျ။ဘယ်လိုဖြီးလဲ။ငါတို့ကလူလူချင်းကူးလို့မဟုတ်ဘူးလို့ပြောတယ်။အဲဟုတ်ကဲ့ပြန်ပြီးဘယ်လိုပါကူးဝင်လာလဲ။ဟုတ်ပြောတယ်ငါတို့တီလာကူးဝင်လာ။ဘာနားမလဲတော့။တီလာ။ဘာတီလာလဲ။ခင်ဗျားစဉ်းစားကြည့်လေဖုန်းကြီးတက်တက်တက်ခင်ဗျားစားနေလို့လား။ဟုတ်အဲ့လိုလေးတိုးတက်လာပါလေကြာတိုးတက်။ဟုတ်ကဲ့။ ပြီးတော့ရှင်ဘုရားရဲ့အဲ့ဒီပရိသတ်တီထဲမှာဗမာသာတတ်သူရှိပါတယ်ကျန်ပါလို့တော်တော်တက်ပါဗမာသာဗမာသူဘာသာပြန်ပြီးပါတယ်ကျွန်တော်တို့ဝန်နိုင်ရလူတွေဗမာသာဆိုဗမာသာတောင်းတက်ပါဗမာသာသာတော့ကျန်ပါပါဖတ်တဲ့ယူမရှိပါဘူးဥတာတာဟောရှိသေးလားဥတတာတာတာဆိုတာလီရှော်တွေကအဘိုးတို့နဲ့တန်နေကြ ဒီမှာဒီမှာဟိုကအခုကဓာတ်တာပါခင်ဗျာအခုပေါ့ဓာတ်တာလေဒီမှာခင်ဗျာပါပါတယ်ပါပါတယ်ခင်ဗျာဒီမှာပါတာတော့ဒီဒီရှိုးရဲ့ကိုဒီအပေါ်မှာမပါဘူးနေတူတယ်ခင်ဗျာအဘောလိုပါတယ်ခင်ဗျာအေးအေးအေးအေးအေးအေးပါတာပါပါလားဟုတ်အဘောပါတယ်ပါတယ်အေးအေးအေးသူကခုနှစ်တန်းလားဘယ်လောက်တက်တက်ဒီတန်းဒီတန်းပေါ့6တန်းလောက်ရှိပါ ဘာသာခံယူပွဲတုံးကသူတို့ကဘုရားတော်ရေးပြီးတဲ့စာပေကိုသူတတ်ရေးဖတ်ပြီးတော့ဖတ်တော့ဖတ်တယ်ဘာပြောမှမသိဘူးဘုရားတော်ချက်ဟုတ်ပါဘူးဟင်ဟုတ်ကလားအဲ့တော့အေဒါဒီကအရှင်ဘုရားကြောင်းကတညာပါအရှင်ဘုရားကြောင်းမှာတညာဒီနာယူပါဘူးဟုတ်ကလားဒီလိုဆိုတော့ဒီနာကပြီးတော့ဘူးရ ဟိုလူလေးဟိုလူလေးဘုရားတော်ပါအိုပီလေးနဲ့အိုပီချင်းဟိုတာညာဤဌာနကရုပ်ဟိုထုတ်လုပ်ထားတာလေဘုရားဘာသာကောင်းပြရောက်ဒီဘုရားတို့ဒီရှိမှာပါဟုတ်နော်အချိန်ကစကနေဆုံးချင်အချိန်ကအချိန်ကအချိန်ဟိုလိုဝိပဿနာဒီဘက်ဒီပူလေးနဲ့မဆိုင်ဘူး ဘုရားဘာသာအစ်များနဲ့ပါရရှိတော်ရခြင်းလို့လေအဲ့ဒါကိုဘုရားတပည့်တော်ကအဲဒီကျော်လာမှုတွေရကိုပမာကတတ်ပြီးပမာသာတတ်ပြီးရှိတာရှိတယ်ဗျာဘုရားတော်ဖြစ်ပြီးနေတာကအဲဒီသာသာဥပုံနေဖြစ်ခဲ့ရင်လေသာသာကိုအဲဒီသာဟုတ်တော့ဘုရားတော်ဆောင်းနေချင် ပြီးတော့အရှင်ဘုရားပြီမှာတခုလူချင်းပဲတကယ်လို့ဥဒ္ဒတာကသူလူချင်းကသူ့ဟာသူသူတို့ကြည့်ကြပေါ့ဒီကျော်ချင်းသူတို့ဆွေးနွေးပေါ့လာဦးနေဆိုရင်လာဦးနေဒါပါပြောတာဒါပြောတာပဲနဲ့ညနဲ့သူတို့ပြောလိမ့်မယ်ဟင်ပြောလို့သူတို့ချင်းပြောလို့သဘောမပေါက်တော့ရှင်ဘုရားပြီတက်တယ်အဲ့တော့ရှင်ဘုရားကဒါ သူတို့ပြောတဲ့ဟာကိုဖြေဖို့ရတယ်ရှင်ဘုရားဒီစာအုပ်ရှိမှဖြစ်ပါခင်ဗျဟုတ်တယ်ထင်တယ်ဟင်ဟုတ်တယ်နော်ဟုတ်ပါဘူးတတိယနေပြီးတော့စာပြေခိုင်းနေပါတယ်။အင်းဟုတ်ကဲ့ပါ။သူ့ဘာလို့ဖြစ်လဲ။ဟောအဖွားခီမာတို့စီကအဖိုးမပါဘူးလား။ဘိုးတင်ဆိုရင်ပါပါဗျာ။အော်အေးအေးဒါရင်အဖိုးလာသေးလားဗျာ။အဖွားခီစားတာ ဆရာတို့ဘုရားဩကာဒတင်ခိုင်းတာလည်းအကျိုးရှိပါတယ်ဆက်ဟုတ်ကဲ့။ဒိုင်ပါလေးဩကာဒလာတင်လို့ပြီးတော့အဲဒီဩကာဒတန်ခံရပြီးဩကာဒအပေအကြောင်းရှင်းပြလိုက်တယ်ဆရာ။ကြောက်လန့်ပြီးမှသူ့မျိုးမျိုးတော့ပြောရတယ်ဆရာ။ဟုတ်ဘူးဟောဒီတန်မှာကိုဒူလိုက်။ဘုဒ္ဓသာအတွက်တော့အုံးတော့။မှန်ပါဆရာ။ဟင်ရှင်ဘုရားကံကိုတော့အုံးတော့။အဲဒီဘာလို့တော့အုံးလို့လဲ။ဘာလို့တော့တယ်။အဲအဲအဲဒါဟုတ် တို့ဘုရားတော်ကရွှေဘုရားအနုချမ်းစုထားတာအဲတော့သွားနာတာထင်မနေတော့ဘူးဘုရားဘုံတယ်အနုချမ်းစုထားတာပဲဟုတ်ပြီအေးအေးအေးအဲဒါရှင်ဘုရားတပုတ်လက်ခိုင်းပါဗျာသူတို့မေးတာကိုဖြေမယ်အရှင်ဘုရားများကနေပြီးတော့သူတို့ကိုခေါင်းရင်းကနေပြီးတော့အုပ်စုကြီးထိုင်ပြီးဟိုခေါ်တာပြောတာကြတော့တိတိမတိတိငြိမ်းနေရပါဒါကြတော့ဆွေးနွေးကောင်းဟုတ်တယ်နော်သူတို့ချင်းချင်းဖတ် အဲလိုဒီဟာအတွက်ကိုသူတို့မရှင်းဘူးမရှင်းရှင်ဘုရားလာမေးရှင်ဘုရားကလည်းမရှင်းတာရှင်ငါလာမေးပြောတာပြီးသူတို့မေးတဲ့ဟာအတွက်ကိုရှင်ဘုရားပြောဘူးနော်တော့ဒီဆိုတော့ဤကျင်နာရှင်ကြိုက်တဲ့ကျင်နာလို့ပြောအဲဟုတ်ပလားဗျာညလာတကားခေါက်တော့ပဲနဲ့တော့ညရလက်ခေါက်ဗျာဟုတ်ပါရဲ့ဟုတ်ကလားဗျာရှင်ပြောချီစင်းနိုင်တယ်ဆိုတော့ဒေါ်နဟာကြီးကအဲတိုင်းပါအမိပါဗျာအဲအဖေလေးကကတုံးမကြီးနားလေတော့ တော်နာဟာဘုပ္ပေဖြစ်သွားပြီဗျာနာဟာရီဒါဘသူကြီးကြိုက်ပါပါဗျာကြိုက်ပါရလားတော်တော်ပါလေဗျာမှန်ပါဗျာစိတ်ကောင်းရှိပါဘူးကျောင်းဟဲကြီးဆိုတယောက်ရှိတယ်ဗျာဟုတ်ဘူး၃ယောက်လောရှိရဲ့လောရှိရဲ့ပြီးတော့ဂျာဟဲကြီးရဲ့ကြိုက်ပါရဲ့ကြိုက်ပါလားအငယ်ဆုံးကြီးအတော်ဆုံးဖြစ်နေအဲ့ဒါလောကြာကျို့လို့ခေါ်တော့အဲ့လောကြာလားလောကြာဘောပကလောကြာဘောပကနာဟာကြီးကဘယ်နှယောက်ရှိတာတော့ 3ယောက်ရှိပါဘူး3ယောက်ပါလောကြကသူသားလောလေဗျာလောလေဂျာဟေဂီတိုက်ပါလားမှန်ဗျာကျော်ကတော့ဟိုလောရှဲပါလောဟဲမဟုတ်ဘူးလောရှဲအဲ့ဒီကောင်းမှန်ပါဗျာဟိုဘုရားတော်ကလားနတိနဲ့ရတဲ့ကောင်းနတိနတိဝချဲဟဲဟိုချဲဟဲရတာသမီးနဲ့ရတာဒါပြီးမှအောက်ကဂျဟာမှန်ပါဗျာဟိုဒါပြီးလောကျွား လောကြလောကြဟိုဘုရားတော်သူ့ကိုလောကြွားတယ်ခေါ်တာ။အော်အဲ့ဒီကလေးလား။အေးကောင်းနေကောင်းနေ။ဆောင်လို့ပြရတူမီကြောင်းပြသွားတယ်။ဟုတ်ကလားနာဟာကြီး။ဘုံနေရန်ရောက်လာတယ်။အဲအဲ့တိုင်းနာဟာကြီးပိုက်တဲ့အစာတွေဝင်ပေါ်တော့ဟုတ်ဟုတ်။ဥပုလာကြီးတော့အပြင်မှာနေရောပြီးတော့မီးစီကပြဥပုရှင်မှာလာတော့ယူပဲ။ဘာလုပ်နေလဲ။လာဟုတ်စုံကြီးဝင်နေတယ်။လာဟုတ်စုံကြီးနဲ့ဥပုလာကြီးမှာ။အေးအေးရကြတယ်ပြ။ဝမ်းသာတယ်ဟုတ်ပါလားပြ။ဥပုကိုယူရှင်းမော ရှင်းပြဘုရားတို့ပြောလို့ပေါ့နင်တို့တိလာယူမလားဥပုပ်ယူမလားဒါအယူမေးတာပဲတိလာကတော့ကိုယ်နဲ့နှုတ်နဲ့လိုရတာဗျာဥပုပ်ကစိတ်လိုမှရတာကြီးအဲ့တော့စိတ်လုံးမို့ဆိုတော့တမတန်တစ်ခုမှမစီပြန်တဲ့ဥပုပ်ဘူးမှရဘူးတိလာကတော့သူ့တမတရတာပဲလေကိုယ်နဲ့နှုတ်နဲ့ဘူးဗျာဟင်အဲ့တော့ဥပုပ်ရဖို့ဥပုပ်ကိုများလို့ရှင်းပြီဗျာအဲ့ဒါသူတို့တော့ဝန်စားပဲပြီးတော့ဟောဗျာဒီလိုဆရာတို့ ထားပြီးတဲ့အကြောင်းမျိုးမှာအရင်ဖုန်းကြီးနဲ့ဒီလိုဒီလိုရဲ့ဒီလိုအရင်နဲ့ဒါကြီးကမကောင်းတာဒီပေါ်ကြီးနဲ့ချုပ်တဲ့အကောက်ခွန်များတဲ့အကြောင်းတစ်ခွက်ရှိလာတယ်ကြာတော့ကြောင်းပြီးနေတာဒီရဘုံတော်ကြီးကြောင်းတော့ရပြတ်သွားတယ်ခပြီးတော့အနေနဲ့တော့ရမိချင်တဲ့အဲကြောင်းလေးကနေတော့ရတဲ့နေရာလေးရွှေ့ချင်တယ် ရေမိုးလေးပြည်တော်မှာကြာအရေးကြီးတာအခုဆောင်ရပါဗျာဒါတော့ဘုရားတပည့်တော်နဲ့မှမဆိုင်နဲ့ဒါတော့ဒီခွင့်တောင်းဟုတ်ဘူးဗျာဘုရားတပည့်တော်ကရှိတာခုနပြောတဲ့တစ်ပင်လဲသမားပါဆိုဒီနေရာမှာဒီသာသနာရှိဖို့ရတော့ဘုရားတော်ရှိရနေလုပ်ပြီးပါတာပဲလေကျန်တာကရှင်ပြတော့နောက်ပုဂ္ဂိုလ်ကြီးကတည်းကဒီတကသာသနာပြုပုဂ္ဂိုလ်တော်ကတော့ချင်းရင်းကမြေပြမှုဝဏ္ဏရဲ့ဟိုဒီကြားတယ်လေဟင် ဟိုအဘောတက်ခါနီဟိုကားနဲ့အဘောတက်ခါနီဒီပြန်ကြီးရှိပါတော့လားရှိပါတယ်အပေါ်မှာတက်ရတာခရင်လိုအဲ့ဒီမှာတပြီးတော့ရွှေ့ကျင်ပါတယ်လို့ဟိုဒီလိုတောင်ထိလာလျှောက်ဖူးတယ်အရှင်ဘုရားတို့နဲ့ဆိုင်တဲ့ကိစ္စဘုရားတပည့်တော်နဲ့ဘာမှမဆိုင်ပါဘုရားအဲ့ဒါတန်ကာရီပါဘုရားအဲ့လိုလျှောက်လိုက်တယ်တပည့်တော်အဲ့ဒါရှင်ဘုရားကိုလျှောက်ပြီးမှရှင်ဘုရားတပည့်တော်ရှိတဲ့နေရာလေးမေတ္တာလေး ဟာလာကြပြီရတဲ့လောက်ပေါ့ဗျာဘယ်လိုဟာတော့ပြေးတယ်တော့ဘုရားရဲ့မေတ္တာကြီးမှာအရှင်ဘုရားတို့မေတ္တာပို့ဖို့နေတဲ့ဒါကတတိတော်ကိုမေတ္တာခံနေလို့ခုဘယ်တတိတော်ဘုသူသွားတော်မှာလို့ရှင်တော့တတိတော်လာတော့တတိတော်လည်းဆရာတော်တတိတော်လည်းမေတ္တာခံနေပြီဗျာမှန်ပါဗျာဘယ်သွားတော်မှာမှန်းကိုမသိလားမှန်ပါရှင်ဘုရားနိုင်တယ်အဲ့ဒါတတိတော်ရှင်မှာရှင်ဘုရားတို့ပေးနိုင်ပါလေ သူတို့တော့ခဲခဲချင်းစိတ်ကဆရာတော်စီပဲရအောင်ဟုတ်ကလားအာဒုမိုင်ခါလာအရှင်ဖျားရတော့ဟုတ်ကလားဘာကြောင်လဲတရားထိုင်ဆရာတော်စီပဲရအောင်အဒုမိုင်ခါလာရတော့အဲ့ဒါလူမိုင်ခါလာနေပါတော့ကုံအာယုံပြုသူ့ဘာသူသွားတာဘုရားပုဂ္ဂိုလ်ပါတော့သူတော်တခုရှိတယ်ဘုရားဒေဒီဘုရားတော်ဘုရားကြီးတုံးကြီးလေရေနှောင်းရက်တွေအများကြီးရှိဟိုချင်းချောင်းနန်းတော် ဟိုချင်းချောင်းတတိရဲ့ဟိုနန်တော်ပေါ့ဗျာတန်ကုန်မှာအဲ့ဒီမှာတရားဟောတော့သူအတွင်းနှောက်ရက်ပြီးပေါ့ဗျာဘေးလူမမြင်နဲ့နှောက်ရက်ပြီးပေါ့ဗျာအဲ့ဒါဘာလို့တော့ဟိုတိန်တောင်ဆယ်ကြီးတော့ရတာသူ့ပဲဗျာအင်းသူ့ဘွယ်ကဥသဝနာမောသဝနာကြီးငါဒုက္ခရောက်တဲ့ကွယ်တရားအားကိုဟောနေတော့ငါနောက်ကမှန်ဘူးဘွယ်ကလေးရိုက်ပြီးဆောင်ပါဘူးနော်ဘောပေါ့နော်ဟင်အဲ့တော့မမဗျာဆိုတော့အဲ့ဒီဥသဝနာက အဲ့ဒီသူဟောနေတဲ့ပရိသတ်တွေကိုမျက်စိအာယုံပြုဖျက်မျက်စိကြည့်တတ်လေနားအာယုံပြုဖျက်ပရိသတ်အများကြီးဆိုတော့တယောက်တည်းနဲ့တတ်နိုင်ဘူးတယောက်တည်းဆိုရင်တော့တယောက်တည်းဘူကောင်းတော့ဖျက်မျက်စိကြည့်ပြီးနားကြည့်ဘုရားပြောပေးတာဒီကွာချမ်းသာပါဘူးနာကြီးနာကြီးရှားကြီးကိုကြီးမနောကြီးကျတော့ဘုရားတို့ပုံလူကူးတဲ့ဟာဆိုရင်တော့ဟိုဟွာဆွဲတော့ရုပ်ပုံပေါ်လာဆိုပြီးမှာပေါ့ လေးပုံတို့ကူလာရှိနော်ရှိပါပြီဟင်အဲအဲ့ဒီတိုင်းမင်းများအဲ့ဒါအထီအောင်ဆိုအထီအောင်ဆိုမှန်ပြီပဲတပတ်လောက်ကြာတော့ပြောဆိုဟောဆိုကနာမင်းဘယ်လိုလုပ်တာတော့ကိုမင်းအတော်တော်ထီအောင်တာဟုတ်ကိုဟောရတာအတွင်းအနောက်ဆက်မရှိတော့လို့လေဟင်အဲ့ဒါပဲရှင်ဖျားဟင်အဲ့ဒါနာမယူပြီးဖျားတော်စီကြောင်းဖျားတော်ရဲ့ပြင့်နေတဲ့ကုံအာယုံပြုလိုက်ဖျား ပုဂ္ဂိုလ်ကြီးတဲ့တက်ပါတယ်ပုဂ္ဂိုလ်ကတော့ရှင်ဘုရားကရှင်ဘုရားလည်းခန္ဓာကိုယ်အတဘောရုပ်အပုဂ္ဂိုလ်ဘုရားတော်လည်းပုဂ္ဂိုလ်အပုဂ္ဂိုလ်ကတော့အပုဂ္ဂိုလ်တိုင်းနေမှာပုဂ္ဂိုလ်မစင်စားနဲ့နော်ဟင်ကိုယ်ကလည်းခုနကရှင်ဘုရားပြောတဲ့ကလေးလူပေါ့မှန်ပါဗျာအဲညာတာပစာရာနဲ့ဘူးပဲဟင်ဟင်ရှင်ဘုရားကြီးလာကုန်ပါဟင်အဲ့ဒါလေးအာယုံပြုပြရပြီးတော့ ဘူးတော့ရှောက်ချင်မရှိပါဘူးဒါပေမဲ့ဒီတပည့်ရောအမျိုးတွေရောဗျာဒီတရားထိုင်လို့လေဒီခန္ဓာကိုယ်တစ်ခုလုံးရဲ့ဖြစ်ပြမှုကိုတွေ့ရတယ်ပေါ့ဗျာတွေ့တွေ့ရတဲ့အချိန်မှာသူကဒါဒုက္ခလို့ထင်တယ် ဒုက္ခလို့ထင်မထင်နဲ့မှန်ပါအဲဒုက္ခထင်တာတွေးတာမှန်ပါဗျာအဲဒီဒုက္ခထင်တာဘာထင်တာဖြစ်ဖြစ်ကိုဆိုင်ရှုမှန်ပါအဲ့တော့သူကဒီဒုက္ခလွတ်အောင်နိဗ္ဗာန်ကိုရှုရမယ်ဆိုပေါ့အဲနိဗ္ဗာန်ရအောင်ရှုနေတယ်ဗျာအေးဟုတ်ပြီအဲ့တော့နိဗ္ဗာန်ကြီးပေါက်ချလာတယ်မပေါက်ပါဘူးအဲ့ဒါနဲ့သူကဒီရဲ့ဟာတွေပဲတွေ့နေတော့စဉ်းစားတယ်ဒါတွေကတကယ်တော့ဒုက္ခမဟုတ်ဘူးပေါ့သူသဘောတိုင်းသူဖြစ်နေတာဟုတ်ကဲ့အဲ့တော့သူအေးချမ်းကိုခံစားရတယ်ပြောအဲမရဘူးအဲခေါင်းကနေပြီးမှသူဒီအဲမလိုက်တဲ့ အဲမလိုက်နဲ့သူကအဲ့ဒါကိုဘယ်လိုတတ်မှတ်ပြရဟုတ်ဘူးရှင်ဘုရားဒီခရီးမဆုံးမခြင်းကဖြစ်ပြက်ဟာအဲ့ဒါဘုရားတို့အိမ်ပြောင်ပဲဘုရားအချက်ပြအိမ်ပြောင်ပဲဖြစ်ပြက်ကြည့်သွားနေရမှာဖြစ်ပြက်ကြောက်ရင်လမ်းသာကြောက်ပြီဘုရားအဲ့ဒီငင်းကတော့မဟုတ်ဘူးဟုတ်အေးငိမ့်တာလည်းသူ့အငိမ့်နေအများကြီးရှိသေးတယ်ဘုရားတို့စာလို့ဟိုရှိပါတယ်ဘုရားအတွင်းရလို့ခေါ်တယ် အပြင်လည်းမထွက်ရဘူးအတွင်းလည်းမရရဘူးဘုရားဖြစ်ပြဘောကနင်းသွားမှာစိတ်တဝိညာဉ်အပြင်မထွက်အတွင်းပဲနဲ့ရတဲ့ရမနေသွားဆွဲနေခံပြင်းပူပန်သိအောင်ရှုမှဆောက်ဥပမာမယ်ရှုွယ်နဲ့မစိတ်တဲ့လို့တမာတိတည်သွားပြီတမင်းနေပြီနှမင်းနေပြီ3မိနစ်အလားဆုံးပါပဲတည်သွားတဲ့ပုဂ္ဂိုလ်ဘယ်တော့မှမတွေ့ခဲ့ဘူးတဲ့ပီတိမျိုးဒုက္ခမျိုးရတဲ့အတွက်အဲ့ဒီမှာစက်သေးသေးရော အဲ့ဒါရှင်ဘုရားရဲ့အေးတက်ပဲအဲ့ဒါစိတ်တွေးရတယ်လို့ခေါ်သည်အပြင်မထွက်နဲ့ဆိုတာတွေးတာပေါ့ဗျာတွေးလည်းမတွေးနဲ့အတွင်းလည်းအဲ့လိုအကြည်တန်းနဲ့ရပ်မနေနဲ့လို့ဆိုလို့ဒီခုနဘုရားလို့ကြောက်တဲ့ရှင်လားလေသဘောပေါက်တယ်နော်ဒီဖြစ်ပြက်ကရှင်ဘုရားမက်တီပေါ်မှာလေဟုတ်နော်မက်တခါကြာမှ ဖြစ်ပြက်လမ်းတခါဖုံးမှာမဟုတ်ဘူးလားဗျာသူကအချက်ပြပဲကာမောင်းတဲ့ပုဂ္ဂိုလ်ချက်ပြကြည့်သွားတယ်လို့လေသဘောပေါက်တယ် ဖြစ်ပျက်ကိုရှုဖို့အများဆုံးပြောပါမယ်မှန်ပါဟင်ခုနပြောတဲ့ဒါကဒုက္ခတွေဒါကသဘောပဲအဲအတွေးနည်းနည်းမှပါဘူးခင်ဗျာမှန်ပါအဲ့ဒီသူပြနေတာနဲ့အရှင်ဘုရားအမှတ်နဲ့ဒလဲစေဒလဲစကပ်သွားမယ်ဘုရားမှန်ပါကပ်ပြီးမှဝင်သွားရအဲသူ့ဟာသူဒါကဘာညာစဉ်ညာညာစဉ်ဘာနဲ့မှရွေးမနေနဲ့ဘုရားသူ့ဟာသူတဖူဓမ္မပိဓမ္မသူ့ဟာသူသွားတာဘုရားဖြစ်နေပြီဟုတ်ပါဗျာအဲ့ဒါနဲ့သွားတယ် သဘောပေါက်နော်ပြီးတော့ဖြစ်ဖြစ်ရှူရင်းရှူရင်းနဲ့ထဆောင်းအောင်မယ်ဘုရားတခါလာလဲဒါတခါလာလဲဒါဆိုငုံတုတ်ထိုင်ဘုရားအဲရှူတယ်ဘုရားနောက်တခါဒါတော့တော့မဟုတ်တော့ဘူးဆိုရင်နောက်ဆုံးထိုင်ဘုရားအဲ့တော့ရှူတယ်တရက်ဆိုရင်ဒီကနေ့တွေ့တဲ့ဖြစ်ပျက်တဲ့မျက်ပြင်ကဖြစ်ပျက်ကပိုပြီးပြီးပြင်းလာတယ်ထင်ရှားလာတယ်ဆိုရင်အဲ့ဒါအတိတိုးတာညာတက်တာဘုရား မှန်ပါတပီတို့လားနိုင်ငံတက်တာတူတူမဟုတ်ဘူးလားတူပါရဲ့တော်ပေါက်လားတော်ပေါက်ပါဟင်အဲ့ဒါဒီဖြစ်ပျက်ကိုကြည်ရင်းနဲ့ဖြစ်ပျက်အကြောင်းကိုသိတဲ့ဒီထင်ထင်ရှားရှားတူတွေ့ရမှာလေဘုဒ္ဓဘုဒ္ဓတော်ပတ္တိဆိုထင်ရှားတာကိုထင်ရှားတဲ့ထင်ရှားအောင်ရှုပါဟုတ်နော်အဲ့လိုရှုတော့ဖြစ်ပျက်တွေးနေကြတဲ့ကိုးလာရင်အဲ့ဒါညာတက်တာပဲဗျာကဲညာခင်ဘယ်ရောက်ပြီမေးဦးမလား ငန်းတက်မတက်ကောပြောဦးမလားရပါဘူးဟင်အထီးနဲ့အသီးနဲ့လူရှင်းရှင်းနဲ့ပြောရအောင်အေးအထီးနဲ့အသီးတောင်ရှင်ဘုရားရဲ့အထီးသာစိုက်ချထားတယ်စိုက်တာရှုွက်တာစိုက်ချထားလားအထီးလဲသူကသူလုံးလုံးတာအသီးလဲသူကသူလုံးတာကအမှားအောင်မှာသူကသူတွေးကိုကရှုွက်ကြည့်ရမှာလေဟိုဝိုင်းတော့ရှောက်ထားရင်တော့ဟိုဘာခေါ်လို့လဲအဲ ပိတ်ကားပေါ်မှာပေါ့ရုပ်ရှင်ဆိုရင်ပိတ်ကားကြည့်ဗျာဇာကောင်တကောင်ကပိတ်ကားထဲမှာသွားသူပေါ်လာပေါ့ဘူးလားအဲ့တော့အထီလည်းကြည့်မနေနဲ့ဗျာအတိလည်းကြည့်မနေနဲ့ဗျာပိတ်ကားဆိုင်ရှုဗျာရှုခွင့်နဲ့ပိတ်ကားအတူတူထင်တယ်ကဘောပေါက်တယ်လို့ဟုတ်ပါဘူးအဲကြည့်ပြီးတော့ဘူးဒီလိုမှပြန်ကြည့်တာအဲအဲအဲ အေးအေးပါဗျာကေနောက်ကလည်းဥပါဝင်သူဆောက်ရရှိပါလိမ့်အာကေလျှောက်ပြလျှောက်ပြလျှောက်ပြဒီလိုအခုတိုးလာခြင်းပါမှာဆိုရင်ဒါပေမဲ့ဒီတိုင်းကအခုဒီဘုရားဘာသာသီးသန့်တစ်ခုကိုကိုယ်ကိုယ်လေးဖြစ်ပုံပေါင်းနေပါပြီပုံပေါ်တယ်ဟုတ်တယ်ဒီကောင်းတယ်လူဒီစောတွေဆိုလို့ကြည့်ရင်အနည်းဆုံး7နှစ်လောက်ကသူတို့ဟိုးရှိတော့အသေးကိုချုပ်ပြီးတော့မှဘုရားဘာသာအခုတစ်ခုလေးကိုသီးသန့် ပုဂ္ဂိုလ်တော်ပါပဲဟုတ်ပြီဗျအဲခုနပဲတော့ဟိုဟိုဟိုဟိုဝိုင်းလေးဆောင်လိုက်ပြီလေအစာတော့ဗျအစာတော့ဗျရှင်ဗျအစာကိုတော့ခဲ့လားဒီမှာဗျဒီလိုတော့အနိကအဲ့ဒီရွာမှာကျောင်းဆောက်ပြီးတော့မှနေတာပါဗျဟုတ်ပြီအစာတော့ပါဘူးမှကျောင်းဆောက်တာပြောပြန်ပြီမကဲသူဒီဖုန်းမနေပါသူတို့တဲ့ကူအဲဗုဒ္ဓရဲ့ဖုန်းမှာဝင်သွားအောင်မှန်ပါဗျအခြေခံကဖတ်တာလေဗုဒ္ဓကပဲလူဟုတ်ဗျဗုဒ္ဓတော်ကိုယုတ်တုမကြည့်ပါနဲ့ ရုပ်တူကတော့အဖေသေးလို့အလုံးကြီးဓာတ်ပုံကြီးထားတာပါဟုတ်ပြီလားဟိုအဖေမသေးခင်ကဘုရားတော်ပေါ်ထားခဲ့တဲ့မေတ္တာစီရနာဒါအာယုပြုရမှာလေပြုတတ်အောင်လေအဲ့ဒါသာပြောဗျာသင်ပေးပါဗုဒ္ဓဘာသာအမြင်ခံယူနဲ့မပြီးပါနဲ့မပြီးဖြေခြင်းလို့လေကိုယ်တိုင်သိမှလောကရန်ခံနိုင်ပါလေကိုယ်တိုင်သိမဟုတ်တာကြတော့လောကရန်နဲ့တွေ့တော့သွားမှာအေးမဟုတ်တာကြောင့်ပဲ အဲတို့လာဦးဒီဒီတော့ပါဟမ်သူပေါ့ခေါင်းဆောင်ပါပါတော့ဟာခေါင်းဆောင်ရှိပြောအောင်ပါဘူးကျွတ်တို့ရောက်ကားတော့ငါကျွတ်တို့ကအဲ့ဒီအဲတော့လွယ်မွန်းတို့ဘယ်တို့စီတီဆုံးမှာပွားတာဘူးဗျအဲ့ဒီတော့ပြီးတော့ကျုပ်ကအဲကျုံနာရှိတဲ့ပြည်သူတို့လာကြရော့ဆာအဲတို့ဆုံးအောင်ပြန်လာတော့သူတို့ကျုံကြောင်တွေ့တယ်ရော့ဆာတွေ့တာဟုတ် အဲတော့တို့လာမှုတရားပြောတဲ့ဒီဟာကြီးလာတော့တို့ကစားတာပေါ့ပါသေးလားတို့လာမှုလေအာဒါတော့ကောင်းကောင်းလားဟင်အမစေရန်ဒီပင်ဘယ်ဝါကတော့လွယ်မှုကတော့ပင်မှုပါဟာလွယ်မှုကတို့လည်းမသိတော့ပါဘူးလားတို့ကျက်လောလားလွယ်မှုရပါတာပါရှင်ဗျာ ဘာရတာလားအပေါ်မှာဤပါဤပါသေးလားဒီပါမပါဘူးဒီကအဟုတ်ကလားဒါဤပါရတာကြီးလားဒီမှာဗျာအကောင်းမှာခုဒါကြီးအားတော့ဘုရားဆရာလာကွာအဲတော့မောင်တို့ကောင်းဒီဘုရားဝါဒဝင်လာပါဟာလို့ဝင်လာတယ်ပေါ့အမောင်တို့ဒီမှာသူတို့ဘုရားကြောင့်သာသာကြီးဒီမှာဗျာဟုတ်ကဲ့ပါ အဲဒါဆရာတော်ရောက်လောက်ခါတာလည်းကြောင်းလိုက်တဲ့စကားဟင်ပြီးတော့သာဟာကြီးကြတော့ယူကတော်တော်လေးကိုလေးသားပေါ့အဲသူတို့လည်းတော်တော်ရင်းနှီးပြီးတော့ပြောတာငါမီးပြပြန်ရင်နေလို့လိုက်ပါလားလို့ပြောအဲလိုက်မလားမီးလိုက်ဘူးလေသာဟာကြီးဟာဖြစ်လို့လို့ဆို မတွေ့ဘူးတာတွေတွေ့တော့မစိုးဘူးတာတွေစိုးတဲ့ဘုံမှာစိုးလို့ဘုံကတော့တာပဲတယ်ဟုတ်တယ်ဆိုရင်အဲ့ဒီကတော့ခုနကကိုလေးလာတော့ဟာဒါဟုတ်တော့ရဲ့တို့လို့တယ်တို့ရဲ့ဟင်အဲ့တို့ပေါ်လို့လည်းတာပဲဟင်ဟင်အဲ့တော့ဘာလို့မလိုက်ချင်အောင်လုပ်ရတာမတွေ့ဘူးတာတွေတွေ့တော့မစိုးဘူးတာတွေစိုးရဲ့ဘုံမှာစိုးလို့ ये वो तो चीज जानी मारो रोज मैं ये लोग आ जाते हैं ဒီလိုပြရသေးတယ်ဟုတ်